ဝိလူဒီနေရ2022ခုနှစ်ဇူလိုင်လ10ရက်ပေါက်ကြနေ့ဒီတော်ရဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်းသဘောတရားရာပိုင်းနေရာ86အတော့ချာကျင်လမြတ်ပဋ္ဌာန်းပိုင်းခွန်အရင်ဘကအာရမဏပစ္စယောပြောခဲ့ပါဒီဘဟေတုပစ္စယောပြောကြည့်ပဲထားပါတယ်ဒီတော့ ဘယ်ပစ္စည်းပဲဟောဟောဘုန်းကြီးတို့ဒီကကျင့်ဖို့ကြံဖို့လောက်ကြတာပေါ့နော်စကားသာကတော့ဒီတရားတွေကိုတဘာဝမြင်အောင် ကြည်ဖို့ဆိုတာတော့ခက်တော့နောက်တော့ကြည်ပါများတော့ကျင့်ပါများတော့တမာရီလေးလေးအားကောင်းလာတဲ့အခါကျတော့လွယ်ကူသွားလိုက်ပေါ့နော်တမာရီမရခင်ကြာတော့ဘုန်းကြီးတို့ဒီလိုပဲ ရုပ်တဘာဝနာမ်တဘာဝတွေမြင်ဖို့ခက်အဲကြောင့်ကမ္မဋ္ဌာန်းတကူအာထုတ်တဲ့ကဆောစောမြမြအာထုတ်အာထုတ်လာတဲ့အခါကျတမာရီရလာပြီတမာရီရလာတဲ့အခါကျတော့ရုပ်တဘာဝတွေနာမ်တဘာဝတွေမြင်အောင်ကြည့်ဖို့လွယ်တယ်အရင်ဘက်ကပြောတဲ့အာရမဏပစ္စည်းပဲကြည့်လိုက်ဘုံကြီးဆိုတဲ့ရုပ်ဆရာရုပ်ကြည်နေနေပဲမြင်သိစိတ်တွေဖြစ်တယ်။အဲရှုမှတ်လိုက်တဲ့အခါကျဘုံကြီးတို့ ငါတို့ဘာယောက်ျားမိန်းမပုဂ္ဂိုလ်တ attva ပညာမြောက်လာဒါအစင်းယုတ်တသက်ပဲဒါသိနေတဲ့စိတ်လေးပဲဒီရုပ်ကိုမြင်မြတ်ဒါဆရာတော်ဘောတိတာပဲပါညာဘိုးကတော့သိရုံတသက်ဟောဒါသိတဲ့စိတ်လေးတသက်ပဲရှုပါများလို့တမာရီတွေအကောင်းလာရုပ်တဘာဝနန္ဒဝမြင်ပါတယ်ရုပ်တဘာဝနန္ဒဝမြင်သွားရင်ငါတို့ဘာယောက်ျားမိန်းမပုဂ္ဂိုလ်တ attva အကုန်ပြောက်သွားပါအဲ့ဒီလိုထီအောင်ကျင်ရတာပေါ့ အဲ့ရတဆင်တပြောဒီယုံနဲ့နာနေဟာအကြောင်းကျိုးဆက်ဆက်ဖြစ်နေတာအကြောင်းမရှိဘဲနဲ့မဖြစ်ပါဘုန်းကြီးဆိုတဲ့ယုတ်စင်ကြီးတွေ့လို့ဒီမြင်သိစိတ်ကဖြစ်တော့ဘုန်းကြီးဆိုတဲ့ယုတ်စင်အာယုံမတွေ့ရင်ဒီစိတ်ကမဖြစ်ဘူးအဲ့လိုသဘောပေါက်တာဒီအကြောင်းကျိုးဆက်ဆက်ပြန်ယုံနာဘာဝရရနောက်ပေါ်ပြပြဖြစ်ပြပြဒီသဘောလေးတွေထီအောင်မြင်အောင်ကြည့်ရတယ် နေသသဘောဒုက္ခသဘောအနတ္တသဘောဒီလိုမြောင်ကြည့်ရတော့ဘောနော်တဆင်ချင်းတဆင်ချင်းသွားတယ်။ဘာဖြစ်ဖြစ်အရှင်ဘကလည်းပြောခဲ့ပြီ။သောတာနုကတာတော့ရဘယ်တရားမဆိုပရမလိုနာယူလေ့လာရမယ်သင်ယူရမယ်မိရကကြမှာနှုတ်တဲ့ဆောင်ရမယ်နှုတ်တဲ့ဆောင်တဲ့ခါမှာစနစ်ကြပါဘောနော်ခုဘုန်းကြီးတို့သင်္นานပေးနာဓမ္မသင်္นานပေးနာဆိုတော့ ဒီပါဠိတွေပထမပါဠိတွေရုတ်တဖတ်အောင်ဒါပထမသင်ရတယ်ဒီအခြေခံသဘောတရားတွေသင်ရတယ်ပြီးမှလက်တွေပိုင်းတစ်ပြေးပြေးတစ်ပြေးပြေးအဲ့ဒီလိုသွားရမှာနော်ပထမဆုံးခွန်ကြီးတို့ပါဠိလေးတင်ပြပါအောင်ဟေတုပစ္စည်းပေါ့နော်ဟေတုပစ္စည်းမှာပါဠိလေးရှိတယ်အကုန်လုံးလည်းရပြီးသားပါဒါတော့ပြခိုင်းတာချာမဟုတ်ပါဒါလေးနဲ့ခွဲပြလို့လွှဲအောင်ဒီ ပစ္စည်းတစ်ပစ္စည်းကိုလေ့လာတဲ့ခါကျတော့သူကအရင်ကလည်းပြောခဲ့ပြီနော်ပစ္စည်းပစ္စယုတ်ပံနော်တတ္တိနော်အတ္တိအကြောင်းရဲ့အကျိုးရဲ့အစွမ်းတတ္တိရဲ့ပေါ့ဒါမျိုးသုံးမျိုးခွဲထားနော်ဟေတုနော်ဒါကအကြောင်းပေါ့ဟေတုသံယုတ်တကာနံဓမ္မနံဒါတော့ပုတ်ချရမလို့ပြချမလို့ဒီနားလေးချတိုင်းကောင်းတယ်နော် ဟေတုခဏယတာအကြောင်းတရားပြီးတော့မှဒီအကြောင်းတရားကြောင့်မို့ဟေတုတံပြုတ်တကနာဓမ္မနာစိတ်စေတသိက်တွေဖြစ်လာဒီစိတ်စေတသိက်တွေကြောင့်မို့တော့ကရုပ်တွေဖြစ်လာဒါအကျိုးတရားအကျိုးတရားပေါ့နော်ဟေတုတံပြုတ်တကနာဓမ္မနာရှေလို့ဒီမှာရလို့ရတံသမုဋ္ဌာနာနိသရူပနာဒီစိတ်စေတသိက်တွေကြောင့်မို့တော့ကရုပ်တွေဖြစ်ပေါ်လာ ရုပ်အကျိုးတရားတွေဖြစ်ပေါ်လာတယ်နော်အဲ့ဒီတိုင်အောင်ကအကျိုးပါဠိပဲနော်ဟေတုကအကြောင်းပါဟေတုကအကြောင်းပါဠိဟေတုတံပြတုကနာဓမ္မနံအဲ့ရတဲ့တန်သမုဋ္ဌာနာနိသာဒုပနံဒါအကျိုးပါဠိဘုန်းကြီးတို့သုံးတဲ့ခါကျတော့ဟေတုကိုဟုတ်လားအကြောင်းကိုပစ္စည်းလို့သုံးတယ်ဟေတုတံပြုတ်တကနာဓမ္မနာတန်သမုဋ္ဌာဏကရူပနာဒါကိုပစ္စယုတ်ပံလို့သုံးတယ်ပစ္စုပန်လို့မသုံးဘူးเนาะ ပစ္စယုပ္ပန္နအကြောင်းကြောင့်ဖြစ်တဲ့အကျိုးပေါ့ပစ္စယအကြောင်းဥပ္ပန္နဖြစ်တာနော်အဲဒါကြောင့်ပစ္စယုပ္ပန်လို့သုံးတယ်ဒါလေးလည်းကြွယ်အောင်ပါထားနော်ဒါတော့ပစ္စယုအကြောင်းကြောင့်ဖြစ်တဲ့အကျိုးပစ္စယုပ္ပန်ဒါကိုပစ္စည်းအကြောင်းဒါကြပါလေပစ္စယုပ္ပန်လို့ခေါ်တယ်အကြောင်းကြောင့်ဖြစ်တဲ့အကျိုးဒီအကြောင်းတရားတွေကြောင့်မို့ဒီအကျိုးတရားတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လာဘယ်သူကကျေစုပြုတာလဲ ဟိတုတတ္တိလေးနဲ့ဟိတုဆိုတဲ့အစွမ်းတတ္တိလေးနဲ့လောဘဒေါသမောအာလောဘအာမောဆိုတဲ့အစွမ်းတတ္တိနဲ့ကျေစုပြုလိုက်တဲ့နော်ဒီခုနစိတ်စိတ်အကျိုးတရားတွေဖြစ်ပေါ်လာတယ်ဒီလိုလေးနှိုင်းရှင်ချင်းတော့ပုံမြင်လွယ်တော့ဗောနော်ဒီဘက်ကအကြောင်းပစ္စည်းဒီဘက်ကပစ္စည်းရုပ်ပိုင်းနော်ဓာတ်မျိုးလေးမှန်ဓာတ်မျိုးလေးမှတ်တာဒါနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ဒီဟေတုပစ္စည်းနဲ့ပတ်သက်ပြီးတော့ ဘုဂိတုတော်ဆရာတော်ဖြာရေးထားတာလေးလည်းကိုကပစ္စည်းတစ်ခုတစ်ခုမှာအဲ့မှာကြက်နိုင်ကြက်နိုင်တဲ့ဆွမ်းမှတ်နိုင်တဲ့ဆွမ်းကောင်းတဲ့ပုဂ္ဂိုလ်မှတ်ညာကောင်းတဲ့ပုဂ္ဂိုလ်များမှတ်လိုက်ပေါ့ဗျာကြက်လိုက်ပေါ့ဘုန်းကြီးတို့လောကမှာလည်းအများကြီးတွေ့ဘူးပါချိုးပုဂ္ဂိုလ်ကမှတ်ညာတိတ်ကောင်းတစ်ကောင်းတစ်ကောက်ကြည့်အောင်နဲ့အကြာကြီးမှတ်နိုင်တယ်6လလောက်တည်းခံမယ်ဆိုဘုန်းကြီးတို့ခင်မှာကြုံဘူးတယ်ဘုန်းကြီးတို့လည်းအဲ့တော့ဒီမကောင်းတချို့ပုဂ္ဂိုလ်ကအဲ့လိုကောင်းတယ် ချို့ကကြည့်ရတာခက်တယ်မှတ်လိုက်ရင်သူအကြာကြီးကိုစွဲမြဲတယ်အဲ့လိုစွဲမြဲတဲ့ပုံကိုကျွန်တော်အဲ့ဒီလိုကြက်နိုင်မှတ်နိုင်ကောင်းတယ်ကြက်ရမှတ်ခိုင်းတယ်အမြဲမပြတ်ကြည့်ပြီးရုပ်ဖတ်ပူဇော်နေပေါ့ရုပ်ဖတ်ပူဇော်နေလည်းရပါလိမ့်ဘုန်းကြီးအတွေ့အကြုံတစ်ခုပြောရင်ဒီရုပ်ဖတ်ပူဇော်တာအလေးကျင့်များလာဘုန်းကြီးနောင်တော်ကြီးကျမ်းမိုင်မကောင်းတော့အဲ့ဒီမှာ ဘုန်းကြီးတို့လောကမှာကြတော့ဘုန်းကြီးချင်းချင်းဆိုရင်တော့ဘုဇင်ခုနှစ်တုပ်ဘုဇင်သုံးတုပ်ရှိတော့ဘုန်းတော်ဝိရင်သုံးတုပ်ပြည့်73တုပ်မှာပါတာတော့ဒီသုံးတုပ်ကိုချုံပြည့်ရှေးဆရာတော်ကြီးကရေးထားတာအဲဘုန်းကြီးတို့တကယ်ဆရာတော်များကတော့ပါဠိစာပေတွေကျွမ်းကျင်တယ်ဒီသုံးပါးလည်းရနေတဲ့ပုဂ္ဂိုလ်ကတော့ကျမ်းမာမကောင်းတဲ့ပုဂ္ဂိုလ်ဒီဘုဇင်သုံးပုဂ္ဂိုလ်သုံးတုပ်ကိုရုပ်ဖတ်ဖို့ဆိုပေးကြဒါရင်လားဆိုမဟုတ်ဘူးဗျအင်္ဂုလို ဓတကနိဗ္ဗာန်မှာပါတယ်ဂိရိမာနန္ဒတုတ်ရဖပူဇော်ရတယ်ကမောရဲမှာတော့ပါသေးဒီတုတ်ဒီတုတ်ရေးထားချိုးအဲ့ဒီဟာရဖပူဇော်ကြဘုန်းကြီးဒီအဲ့ဒီတုတ်ကရှည်တယ်ဗျရှည်တဲ့အခါကျဘုန်းကြီးလည်းမရဘူးမရတော့ဒီစားရက်ကိုထုတ်ပြီးတော့ဆရာတော်ကပြရှည်စင်ခေါင်းကသူ့ရှိတယ်မနေ့တကောက်ညနေတကောက်ရုပ်ဖတ်ပူဇော်တယ် အဲ့ဒီအကံလူတွေလာရင်လည်းဒီတုံလေးတွေစာရွက်လေးချပေးပြီးတော့အတူတူရုပ်ဖတ်ပုံကြားတော့ရလာတယ်အခုသဘုန်းကြီးမကြည့်ပဲနဲ့ရုပ်နိုင်တယ်ကြားလာဆရာတော်ရှိစဉ်ခါတော့အလိုလိုရသွားတယ်ဘယ်လောက်တော့ကြာမလဲတော့ဘာလို့သုံးလလောက်ပဲကြာမှာပါပဲကြည်ယူနောက်ပိုင်းလည်းကြည်စရာမလိုလိုလိုရသွားတော်တော်ရှည်တဲ့တုတ်ကြည့်တော့ခက်ခဲမှတဲ့တုတ်ကြည့်ပေါ့အဲ့ဒါမျိုးဆိုရင်တော့မှ ဟုတ်လားအလေးကျင်များတော့ရပါဒီတိုင်းမှာပဲဒီမှာဝိသုဒ္ဓောင်ဆရာတော်ဘုရားကြီးဟိတုပစ္စည်းနဲ့ပတ်သက်ပြီးတော့ဟိတုပစ္စည်းရောရေတောင်းမြစ်လျင်ရင်းသစ်ပင်ကိုစိမ့်ရွှင်ညွန့်ဝေစီပင်စီတာထောက်ပမတုသာဟဇာတံယုံနဲ့နံကိုတန်ဒီပဝမလွတ်စေရတဘာဂတာ၁၂ပြာတွင် ကောင်းစွာခိုင်ကြည် ဒီဒီအဖြစ်ကိုပြည့်စေတတ်သောဟေတုတတ္တိဖြင့်ကျေစုပြုခြင်းလက္ခဏာရှိသောဟိတ်၆ပါးပစ္စည်းတရားသည်၎င်းဒီလိုအမြဲမပြတ်ရုပ်ဖတ်နေပြကုသိုလ်နှစ်ခုပဲရုပ်ဖတ်ဒီအဆုံးကြော်လိုက်ပေါ့နော်အာရမဏပစ္စည်းလည်းပြီးပါအဲဒီနှစ်ခုရပြီဆိုတော့ဟောအဆုံးကြော်ကြည့်လိုက်မယ်နော်အဆုံးပိုင်းဆုံးပိုင်းလေးမှာကျတော့ဟောကြည့်လိုက်နော်ဣတိဣတိ ဤသို့ပေါ့ဒီမှာတော့စတုဝိတိပစ္စယပေါ့အဲဒါတွေကုန်မထဲမဲ့ပစ္စယအကြောင်းတရားတို့ဒီစတုဝိတိဖြောက်တိုင်းကိုယ်ကနှစ်ပစ္စည်းပဲပြီးသေးလားဆိုပစ္စယအကြောင်းတရားတို့ဒီဣတိဤသို့နော်ဒွေပစ္စယလည်းပြောလို့ရတော့နှစ်နှစ်ပါးသောအကြောင်းတရားတို့သည်ဟိတုပစ္စယအာရမဏပစ္စယဒါမထက်တာလည်းရပါမထက်တာပစ္စယအကြောင်းတရားတို့သည်မဟာပဂရဏီ အနန္တနေယသမန္တပဋ္ဌာန်းကျမ်းကြီး၌ထိတာဒီကုန်ဤပြီးတော့မောင်ကခါတာရနိုင်လေကြက်ပေါ့ဗျာမရနိုင်လို့ဒါခက်ခဲနေကြော်ထားလို့ရမှာဣမိနာနန္တဌာနံပိဣမိနာနန္တဌာနံပိစေကောဘဝေမိတပတိဣမိနာတပုတ်နော်ဣမိနာအနန္တဌာနံပိဣမိနာတပုတ်ဣမိနာတတရလို့ရပါတယ် ဣမိနာနန္ဒဌာနံမိစေကောဘဝေမိတပတိသိတ္တာနာဝဝနိဗ္ဗာနံလောကေကုဟိစီကိုင်စီရတပုံနော်ကိုင်စီခဏရမယ်နာလယံစတော့နည်းနည်းယူဖတ်ခဲ့တာကနော်ကိုဟိစီနာလယံဒီလိုပါအဟံငါတိ ဣမိနာဘုံညကာမိနာဤပစ္စယနေရတနေတရာကိုရောရွာနှုတ်တဲ့ဆောင်ရွက်ချက်မှရွတ်ဖဖွေနီးကြံစီမြဲမြံကုသကံကြောင့်ကုသကံဆွမ်းချောင်းသဗ္ဗရိအဝေဘဝတိုင်း၌သဗ္ဗရိအနန္တဌာနာမိကျွင်းမဲ့ဂုံစင်မထင်ဆုံးကံပဋ္ဌာန်းကြ၌စေကော တပုံသိမြင်ကျွမ်းကျင်လိမ္မာသည်အေမိဖြစ်ရပါလို၏တိတ်တာလေးသည်ရင်ပက်သွန်ပြီးသော နာဝလေးသည်တိတ်ထံလိုရစိတ်ကံသို့အေဒီဤဝမတွားမတာလင်းစွာထုတ်လျှောက်ရောက်တကယ်သို့ကိုယ်စီလောကေရူပတ္တရာစစီအာယုန်တစ်ခုတစုံတစ်ခုသောလောက၌ အနာလယံမတွယ်မတာစိတ်ဆမထောင်သည်ဖြစ်၍နိဗ္ဗာန်အမတမုံငြိမ်းရမှန်သည်နိဗ္ဗာန်ပြည်နံသို့အေဟိလင်းမြန်စွာထုတ်ချောက်ရောက်ရပါလို့ဤအရှင်ဘုရားဘုရားရှိခိုးတော်အရှင်ဘုရားလေးထည့်လိုက်ပါဦးဒါလေးတွေအမြဲမပြတ်ရုပ်ဖတ်နေရင်ကုသိုလ်လည်းရတာ ကုသိုလ်စိတ်နဲ့ယူရတယ်နော်။ဘာလို့ခြင်းလို့ညာလို့ခြင်းလို့ဒီလိုမယူပါဘူး။ကုသိုလ်စိတ်နဲ့ယူရင်ကုသိုလ်ဖြစ်တော့ကုသိုလ်တွေအပြည့်ရတော့အဲ့လိုလေးလဲရုပ်ဖတ်ပုတ်စောပေးပါနော်။ဒါကတော့ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးကသရူပရမတ္တသရူပဗေဒနေမှာယူလာတော့ဘုရင်ဆွတ်တော့ပြီးတော့ပြောတာပါပဲ။အာပဋ္ဌာန်းသိရင်လည်းပဲအမြဲမပြတ်ရုပ်ဖတ်ပုတ်ဆိုရင်ဒီလိုရသွားနိုင်မယ်ဒီလိုမှတ်ထားမယ်နော်။ကဲပြီးတော့ခုနကပါဠိနဲ့ ဇရာကွက်လေးပြန်ကြည့်မယ်နော်အဲဒီကအဲ့ဒါပါပဲဒါကတော့အမြဲမပြရုပ်ဖတ်ပူဇော်နေဒီလိုကွဲသွားလိုက်မယ်ဒီလိုမှတ်ထားမယ်ဒီတော့ပါဠိလေးမှတ်ထားဖို့ကဟေတုကပါလေအကြောင်းပစ္စည်းဒီလိုမှတ်ထားမယ်နော်ဟေတုသံပြုတ်တကနာဓမ္မနံတံသမုဋ္ဌာနာနိသာရူပနာဒါကအကျိုးပစ္စယုတ်ပံအဲ့လိုမှတ်ထားမယ်နော် ဟိန္ဒုသံပြုတ်တကနံဓမ္မနံခဏရချင်းရလို့ရတယ်တန်သမုဒ္ဒနာနိသာရူပနာအကျိုးလို့လည်းခေါ်တယ်ပစ္စယုပံလို့လည်းခေါ်တယ်ပစ္စယုပံဆိုတာကပစ္စယအကြောင်းဥပ္ပန္နာဖြစ်တာအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားဟိတ်6ပါးကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားဒါကိုပြောလို့ရမယ်ပြီးတော့မှဒီကြောင့်တရားတွေကြောင့်ဒီအကျိုးတရားတွေဖြစ်တာကဘယ်အစွမ်းရည်တတ္တိကြောင့်ဖြစ်လာတယ်လဲဆိုတော့ ဟေတုပြည့်စေနာပြည့်စေရောဟေတုတတ္တိပေါ့နော်ဒီဟိတ်၆ပါးတတ္တိဖြင့်ဒီတရားတွေအကျိုးအကြောင်းဖြစ်ပေါ်လာတယ်ဒီလိုမှတ်ထားမယ်နော်ပြီးတော့သူကဒီမှာချုပ်ပြောရရင်တော့ဟေတုဟိတ်၆ပါးတရားဟိတ်6ပါးရှိတာပေါ့နော်လောဘဟိဒေါသဟိမောဟဟိအဲ့တော့ဘေးမှာသင်ပူရမယ်နော် အလောဘ၏သူ့ရဲ့ပြောင်းပြန်အလောဘ၏အဒေါသ၏အမောဟ၏ဒီလိုမှတ်ထားလောဘရဲ့ဒေါသရဲ့မောဟရဲ့ဒါကြောင့်နာဝစကလုံးနေသူ့ကိုအာလေးထဲလိုက်တာပါအာလောဘအာဒေါသအမောဟအဲ6မျိုးပေါ့နော်လောဘဆိုတာကလိုချင်တာတွေ့တာအမြန်လို့တာနှစ်သက်တာနော်အာယုလူနှစ်သက်ရှာအာယုမှန်မြန်နှစ်သက်တာပါပဲဒါလောဘပဲနော် အာယုန်ဒါဘုန်းကြီးတို့ကစာနဲ့ပိန်နဲ့ပြောနေကြတကယ်တော့ကြတော့ဟုတ်လားသာရှင်သာအာယုန်နဲ့တက်မြောင်းနဲ့သမီးရှင်သမီးအာယုန်နဲ့တက်တာကိုမျိုးသားမျိုးသမီးအာယုန်နဲ့တက်တာဘုန်းကြီးတွေလည်းဟုတ်လားကိုရဲ့ရှင်မျိုးသားချင်းတွေမိဘအေးဒါတွေနဲ့တက်မြတ်နိုးတာပါကုံကုံပြောရင်တော့ကြောင်းကံနေနဲ့တက်မြတ်နိုးနေတာလောဘရှိနေတာပါအာယုန်တစ်ခုတော့သွားညှိနေတာဒီအာယုန်မှမရှိရင်အမြင်အာယုန်မှမရှိရင်အကြာအာယုန်အကြာအာယုန်မှမရှိရင်တချို့တချင်းသာနဲ့တက်တယ် ချို့ကဆင်းအောင်တိတ်နှစ်သက်တယ်ချို့အတန်ဆိုရင်ဟုတ်လားမူးမေလောင်နှစ်သက်တာချို့ကြနတ်အာယုံတိတ်နှစ်သက်တာဆွဲလန်းချို့ကြတော့စားစရာအာယုံပေါ့စားတော့တိတ်ခင်းမှုကုန်မြတ်နိုးတော့ဒီစားတော့ကြောင့်ဒုက္ခဖြစ်ကြထို့ကြောင့်ကြလည်းဒီသုံးဆောင်ပစ္စည်းတွေအထူးဆန်းပစ္စည်းတွေတိတ်မြန်လို့နှစ်သက်တယ်ချို့ကတွေးရင်တွေးရင်လည်းကြောင်ပါတယ်လည်းရှိတော့နေနေအတွေ့အအောင်နဲ့နှစ်သက်လို့ဒါလောဘအာယုံတွေပဲနော်လောဘပဲ ဒေါသဆိုတာဒီအာယုန်ဒီပေါ်မှာနှစ်သက်တော့ရှားတော့ရတဲ့ခါကျလည်းဘိုးလည်းလောဘဖြစ်မရတဲ့ခါကျလည်းဒေါသဖြစ်အလိုမကြတာလေဒီခါလေးလေးကိုနှစ်သက်မြန်လို့တဲ့ပေါ်ကိုလိုဆန္ဒမဖြစ်တာလေဒေါသတွေဖြစ်ရအောင်နော်တာသမီလေးတွေကိုလိုကြမဖြစ်ဒေါသတွေဖြစ်ကြတယ်ဘုန်းကြီးတို့ဘုန်းကြီးတွေအာတပည့်လေးတွေကိုနှစ်သက်မြန်လို့ပဲကိုလိုကြမဖြစ်တာဒေါသတွေဖြစ်ကြအဲ့ဒါမျိုးလေးပေါ့ဒေါသတွေတော်တော်ကြောက်စရာကောင်းပါ မောဟအမှန်မသိအမှားသိမောဟသိတော့သိတယ်သူသိတာကြီးကအမှန်မသိအမှားသိနော်သိတဲ့သိထိုက်တာကြာမသိဘူးပေါ့ဗျာသစ္စာလေးပါးတရားတွေကို तू သိတဲ့ဒါကြောင့် तू ကသိအောင်မလုပ်သစ္စာလေးပါးတရားကြာအမှန်မသိဘူးနော်အမှားသိတယ်နော်ဒါတွေကြာပြောင်းမြန်ကြီးအမှန်မသိပဲနဲ့အမှားသိတယ်သိတဲ့သိထိုက်တာမသိဘူးမသိတဲ့မသိထိုက်တဲ့အာမျိုးကြာသွားသိတယ် ဒါကြောင့်မောဟဆိုအဲ့ဒါနော်သိသိနာတော့မသိမသိသိနာကြသိတယ်ဒါမောဟပဲဒါကြောင့်အမှန်မသိအမှားသိတော့သိသိသိထိုက်တာမသိဘူးတော့အမှန်မသိတာမသိသိမသိထိုက်တာသိတယ်ဆိုတော့အမှားပြောင်းမြန်ကြီးသိတာကိုပြောတာဒါမောဟပဲသိတော့သိနာပါလေဒီအမှန်မသိအမှားသိနေတဲ့သဘောပဲဒါမောဟအလောဘနော်စွန့်လွတ်တာမလို့ခြင်းစွန့်လွတ်မှမလို့မလို့ခြင်းမှစွန့်လွတ်နိုင်နော် စွန့်လွတ်နိုင်မှာမလို့ခြင်းမှုဆိုတာဖြစ်တာအလောဘဆိုတာဒီအလောဘဆိုလောဘရဲ့ဆန့်ကျင်ပဲအဆိုရဒီမှာဆန့်ကျင်ပဲမလို့ခြင်းရောမတွေ့တောင်းနဲ့မပြီးဘူးစွန့်လွတ်နိုင်ရတယ်အခုမှဆိုပါတော့ဟောဒီရောက်တော့ငါမရခြင်းဘူးဒါအလောဘပြောလို့ရတယ်ပေါ့ဒါပေမဲ့အဲ့လောက်နေဆိုလိုတာမဟုတ်ဘူးဒီနေရာမှာဒါနဲ့ပတ်သက်ပြီးနော် အော်ဒီပစ္စည်းကိုငါမလိုချင်ဘူးငါမရချင်ဘူးဆိုပေမဲ့လို့ဒါတွေကိုစွန့်လွတ်နိုင်အောင်ပေးကနိုင်အောင်ဒီကျိုးကဟုတ်လားဒီပုံမှာတော့ဟုတ်လားကိုကလိုချင်မှုအတွက်တောင်မရှိပေမဲ့လို့စွန့်လွတ်ဖို့ခက်တယ်ဟမ်ဟိုမှာသားစုသမီးလေးဆိုလေးတွေကြည်လိုက်ပါနော်တကယ်လို့သူတို့ပုံမှာအော်ပြောဆိုမရတော့လောဘလွတ်ချလိုက်ဒါပေမဲ့ဒီသားစုသမီးစု ပြစ်ပယ်နိုင်တာမပြစ်ပယ်နိုင်ဘူးရမလွယ်ဘူးဟမ် အာလောဘဆိုတာအဲ့လိုမဟုတ်ဘူးဒါနဲ့ပတ်သက်ပြီးလွတ်ချနိုင်လုံးဝကို သူ့စိတ်ထဲမှာမရှိတော့လွတ်ချတယ်တာမန်လွတ်ချတာမဟုတ်ဘူးအကျင့်စရဏနဲ့လွတ်ချတာမျိုးအကျင့်စရဏမရှိဘဲနဲ့အသိဉာဏ်လေးနဲ့တာမန်သိဉာဏ်လွတ်ချမှုကတော့တကယ်မလွတ်ချပါဘူးဆုတ်ကင်တာတော့အာဒေါသအာဒေါသဆိုတာဒေါသရဲ့စံချစ်ပဲနော်အကျိုးလိုလားမှုဆိုတာ မေတ္တာလို့လည်းပြောလို့ရတော့မှာဒေါသမဖြစ်အောင်နဲ့အကျိုးမလိုလားတယ်လို့ပြောလို့မရဘူးဒေါသလည်းမဖြစ်မှသူ့ရုပ်ကိုတကယ်ကိုလိုလားစိတ်နဲ့ပြောနေမှာဒေါသတော့မရှိဘူးဒါပေမဲ့အကျိုးလိုလားစိတ်ကမရှိဘူးဆိုရင်လည်းဒီအဒေါသလို့ပြောလို့မရဘူးနော်အကယ်ကိုယ့်ကိုငြိမ်းနေတယ်ကဘာဒေါသမှမဖြစ်ဘူးဒါအဒေါသလို့ပြောလို့မှမရဘူး တာမအာရောတာတော့ပြောလို့ရတော့တကယ်အကျိုးလိုလားစိတ်တွေဖြစ်နေမှာမေတ္တာဓာတ်တွေကိန်းနေမှာကရုဏာဓာတ်တွေကိန်းနေမှာဒီမှာအာရောတာပြီးဆုံးသွားတယ်အဲ့ရနဲ့တဆင့်ကျင့်ကျင့်ကျင့်နဲ့ဒေါသတွေကုံသွားပြီးဒေါသတွေကုံသွားတဲ့အနေထားရောက်တော့အာရောတာပို့ပြီးတော့တိတ်ပဲရှိအမောကအမှန်သိအမှန်သိမှုဆိုတာကတော့တကယ်တည်တည်တည်တဲ့အမှန်တရားတွေပေါ့နော်အမှန်တရားတွေ သစ္စာလေးပါးတရားပါပဲဒုက္ခသဘောအမှန်တိုင်းသိရမယ်ဒုက္ခဖြစ်ကြောင်းသဘောတရားအမှန်တိုင်းသိရမယ်ဒုက္ခချုပ်ငြိမ်းအောင်အမှန်တိုင်းသိရမယ်ဒုက္ခချုပ်ငြိမ်းကြောင်းအမှန်တိုင်းသိရမယ်ဒါအမောဟပညာနဲ့အတူတူပါပဲနော်တာမန်နော်တိမှုလေးကိုအမောဟဆိုးလို့တော့မဟုတ်တကယ်ကိုအမှန်တရားတွေသိအောင်ကျင့်ရတယ်ကြံနာယုံနဲ့သိသွားတာမျိုးဒါတော့သုတ္တမယဉာဏ်ပဲလေစဉ်းစားရုံနဲ့သိသွားတာမျိုးတွေးခေါ်ရုံနဲ့သိသွားတာမျိုးဒါတော့ အမောအစင်မဟုတ်ဘူးပညာစင်မဟုတ်ဘူးတကယ်ကျင့်ပြီးတော့ဘာဝနာမရညာနဲ့ပြီးသွားတဲ့အဖြစ်မျိုးရောက်ကျင့်ရမှာဟာသိရမှာအဲ့ကြမှာတကယ်စစ်မှန်အမောဟပညာဖြစ်တယ်ဒီလိုမှတ်တယ်ဒီတော့ဒီလောဘဒေါသမောဟအလောဘအဒေါသအမောဟတွေကဘုန်းကြီးတို့စိတ်အနေနဲ့ခွဲကြည့်အောင်ပေါ့နော်စိတ်ကအကုစိတ်89ရှိတာပေါ့နော် ကုသိုလ်စိတ်အကုသိုလ်စိတ်အကုသိုလ်စိတ်ကုသိုလ်စိတ်ပေါ့ဝိပဿစိတ်ဗျာကရစိတ်ဒါမျိုးတွေရှိတော့စိတ်တွေကုသိုလ်နဲ့အကုသိုလ်နဲ့ပတ်သက်ရင်တော့ဒါတော့အလောဘအဒေါသအမောဟပေါ့ဒီသုံးခုဒါအကုသိုလ်ဟိတ်သုံးပါကုသိုလ်ဟိတ်သုံးပါကြတော့အလောဘအဒေါသအမောဟနော်ပြီးတော့ဝိဘတ်တို့ဗျာကရတို့ဗျာကရဟိတ်သုံးပါဆိုလဲဒါပဲနော်ကုသိုလ်ဟိတ်သုံးပါဆိုလဲအလောဘအဒေါသဟုတ်နော် အဲ့လိုမှတ်တာကုသိုလ်ဟိသုံးပါဆိုရင်လည်းပဲလောဘဒေါသအလောဘအဒေါသအမောဟအောက်ကဆရာပြအောက်မှာဆရာတစ်ခုရှိတယ်ဒီအဲအဲ့တိုင်းပါနော်ကုသိုလ်အကုသိုလ်ပြကြတာပေါ့ဒီမှာလွယ်လာစပြောရင်ခုနအပေါ်ဟာလေးနဲ့အောက်နဲ့နဲ့အပေါ်ဟာလေးနဲ့နဲ့ပြမယ်ဒါနှစ်ခုရှင်းကြည့်မယ်အလောဘအဒေါလောဘဒေါသမောဟဆိုတာတော့အကုသိုလ်ဟိတ်တယ်အကုအကုသိုလ်တရားတွေပဲနော် ပြီးတော့လောအလောဘအဒေါသကြတော့ကုသိုလ်ဟိတ်ခေါ်တယ်ပြီးတော့အပြာကတဝိဘက်နဲ့ကရိယာကိုပြာကတလို့ခေါ်တယ်အဲ့ဒါလဲအလောဘအဒေါသအမောဟပဲဒါကြောင့်ကုသိုလ်ဟိတ်နဲ့ပြာကတဟိတ်တွေကတူးနေတယ် တူးနေတဲ့အတွက်ပေါင်းလိုက်တာဟုတ်သူတို့ကအတူတူပဲလို့ဒီလိုမှတ်ထားဒီမှာကတော့ဘုရားကပစ္စယနေရတာဆိုပေမဲ့လို့ဉာဏ်နဲ့ပညာဝါဒတွေတခြားဝါဒတွေကြည်ပြီးကျင်းပါသေးတယ် နော်ခတ်ချင်းချင်းပဲဟောတာကြည်လိုက်ဟေတုဟေတုဟေတုတံပြုတ်ကနာဓမ္မနာတံသမုဋ္ဌာနာနိသာရူပနာဟေတုအကြောင်းတရားရဟေတုတံပြုတ်ကနာဓမ္မတံသမုဋ္ဌာနာဒီပါနာအကျိုးတရားရပေါ့ဒီတော့ဟိ6ပါအကြောင်းတရားတွေကြောင့်မို့နောက်ကစိတ်စိတ်တေအကျိုးတရားတွေရုပ်ဆိုတဲ့အကျိုးတရားတွေဟေတုတ္တတိဖြစ်ကျေစုပြီးဖြစ်ပေါ်တယ်လို့ ပေါင်းပြောသွားတယ်တကယ်တမ်းကျတော့ကုသိုလ်ဟိတ်ကကုသိုလ်ဟိတ်ကုသိုလ်စိတ်စိတ်တိတ်တွေစေစားရုပ်တွေဖြစ်တယ်အကုသိုလ်ဟိတ်ကအကုသိုလ်စိတ်စိတ်တိတ်တွေစေစားရုပ်တွေခွဲပြီးဖြစ်တယ်အခုကတော့ဒီလိုပေါင်းပြောလိုက်တဲ့အခါကျွန်တော်နားလည်ဖို့ခက်တယ်ဒါကြောင့်ဘုန်းကြီးတို့ဒီမှာအောက်ကပညာဝါဒကအကြောင်းအရာတွေထုတ်ပြောရတယ်ဒီမှာပညာဝါဒနောက်အပေါ်ဒီနားမှာဒီမှာကိုယ့်ကိုကြည့်ချင်းပညာဝါဒ132နော်ပဋ္ဌာန်းပါဠိတော်ရှိတယ် ကိုယ့်အကိုလည်းရုပ်နေကြတာအခုဆိုဗဒံပါဠိနော်ဘိနမစာအုပ်တွေတချို့ပဋ္ဌာန်းငါးအုပ်ကိုရုပ်နေကြတာရှိတယ်အဲအဲ့ဒီလိုတွေဆက်ဆက်ကြည့်မှကိုယ်နားလဲသဘောပေါက်တယ်နော်ဒီပစ္စယနေရီသားတော်ဆိုအကုန်ပေါင်းပြောတာတော့ဘလို့မှနားလဲကိုခတ်တယ်နော်ပြီးတော့ခုနဘောဟာလေးအပေါ်ဇေယျလေးပြန်ကြည့်မယ်အပေါ်မှာဒီမှာပေါင်းပြောအဲ့6ပါးဆိုတဲ့လောဘဒေါသမောဟအလောဘအဒေါသမောဟဆိုတဲ့အကြောင်းဟိတ်6ပါးအကြောင်းတရားတွေကြောင့်မို့ဘာဖြစ်လဲလဲ။ဒါ ਈ စိတ် သူ့ရဲ့အတူပေါ့နော်စိတ်တွေကခွဲလိုက်ရင်အာဟိစိတ်ဉာဏ်ရတော့တာဟိစိတ်အာဟိစိတ်က78ပါးရှိစိတ်89ပါးရှိတယ်ပေါ့ဗျာဒီဟိတ်တွေကင်းနေတဲ့ဟိတ်မပါတဲ့စိတ်က78ပါးရှိတယ်အာဟိစိတ်78ပါးပေါ့ဘုန်းကြီးတို့စာသင်တဲ့အခါကျအာဟုတုစိတ်အာဟိစိတ်ဒီလိုသင်ကြတာအဲ့ဒီအာဟိစိတ်78ပါးဖြုတ်လိုက်ကြံတဲ့စိတ်တွေကဟိတ်6ပါးနဲ့ ဟိတ်6ပါးကြောင့်ဖြစ်တဲ့အတွက်ဟိတ်6ပါးနဲ့ရှင်းနေတဲ့အတွက်တာဟိတ်စိတ်လို့ခေါ်တယ်78ပါး89ပါးရဲ့78ပါးဖြုတ်လိုက်စိတ်82ပါးကျန်တယ်အဲ့ဒါကိုတာဟိတ်စိတ်ခေါ်တယ်နော်တာဟိတ်စိတ်78ပါးဖြုတ်လိုက်ပေါ့ဗျာဒါရှင်းရှင်းလေးပဲနော်အာဟိတ်စိတ်ဆိုတာဒီဟိတ်6ပါးမရှိတဲ့စိတ်ကိုခေါ်တယ်တာဟိတ်စိတ်ဆိုတာဒီဟိတ်6ပါးရှိတဲ့စိတ်ကိုခေါ်တယ်နော်ဒီဟိတ်6ပါးကြောင့်ဖြစ်တဲ့စိတ်လို့ဆိုလိုတယ်နော်ဒါဟိတ်6ပါးကြောင့်မို့ အာယုစိတ်78ပါလွဲလဲကြံတဲ့စိတ်တွေဟာတာယုစိတ်အဲ့ဒီစိတ်တွေဖြစ်တယ်တခါအဲ့ဒီတော့မှမောဟတွေမှာမောဟခြင်းဆိုတာပါတယ်ပေါ့နော်မောဟခြင်းနဲ့စိတ်သိက်ဒါတွေကတော့ဒီတာမမမှတ်တော့ဘောနော်မောမှုတွေမှာမောကျင့်ပေမဲ့လို့လဲကြံတဲ့လောဘမှာရှိတဲ့မောဟဒေါသမှာရှိတဲ့မောဟတွေကကြံနေသေးတာအဲ့ဒါကြောင့်မို့စိတ်တသိက်ကတော့ရော့မသွားဘူးနော်52ပါပဲပြီးတော့ဗာဒီဆက်ဖြစ်လဲဆိုဒီစိတ်ဖြစ်လာရင်နောက်က ရုပ်တရားဖြစ်တယ်ဗျအဲ့မှာရုပ်တွေကိုအခြေခံသဘောတရားနားလည်ထားမယ်နော်ဘုလို့တည်သွားပြီဘဝတစ်ခုရောက်သွားပြီရောက်သွားတဲ့အခါပဋိသန္ဓေစိတ်ဖြစ်တယ်ပေါ့နော်ပဋိသန္ဓေစိတ်ဆိုဥပတိပင်ဒီသုံးမျိုးဖြစ်တာအဲ့ဒီပဋိသန္ဓေစိတ်မှာဒီကမ္မဇာယုတ်တွေပဋိသန္ဓေကမ္မဇာယုတ်တွေဥပတ်အခိုက်တာမှာပဋိသန္ဓေကမ္မဇာယုတ်တန့်ဖြစ်တာနော်ထိခဏမှာရဥဒ္ဒဇာယုတ်တွေဖြစ်တယ် နော်ပြီးတဲ့ခါကျတော့ချုပ်သွားမယ်ပရိသန္ဓေစိအဲ့ဒီပရိသန္ဓေစိရဥပအခိုက်တန့်နေပဲပရိသန္ဓေအခါလို့ခေါ်တာပရိသန္ဓေနေချင်းဒါပေမဲ့လောကပညာရကြတော့သူကအမိဝမ်းထဲမှာနေသမျှကာလပါပရိသန္ဓေနေတယ်ကြီးပဲပုံရထင်းနေတာမဟုတ်ဘူးနော်ပရိသန္ဓေစိတ်ခဏလေးပဲဥပတိပင်ပရိသန္ဓေစိတ်ဆိုခဏလေးပဲဖြစ်တာပဲကလလရေကြီးစတည်တဲ့ချိန်မှာနော် ပရိသန်နေစိတ်ဥပတိပင်ဒီသုံးခုမှာဥပခိုက်ကံလေးမှာဒါကိုပရိသန်နေခါလို့ခေါ်တာနော်အဲကြောင့်တချို့ကဒီဘေးဓမ္မတော်တရားနားမလဲတဲ့ခါကျတော့ဟုတ်လားဘုန်းကြီးတို့ဒီခါတလေလို့ညင်းခုံဖြစ်မှာဆိုလို့အာနာပါနာရှုမှတ်တဲ့ပုဂ္ဂိုလ်များဟာအာနာပါနာနူးညံ့တိမ်မွေ့သွားတယ်တိမ်မွေ့သွားတဲ့ခါမှာအိမ်မှာညာနဲ့ဆင်ញင်နှလုံးသွင်းဖို့လိုတယ်ဆိုပြီးတော့ ဒီဝိသုဒ္ဓိမက်တို့ဘာလို့ကညွန်ကြားထားတာရှိတာပေါ့နော်အဲ့ဒီမှာဆင်ញံနှလုံးသွင်းပုံဒီလေးပေါ့အဲ့ဒီမှာဆင်ញံနှလုံးသွင်းပုံဒီကကိုကရှုမှန်ရှုမှန်လေကတိမ်မွေ့တာတိမ်မွေ့တာတော့မတွေ့တော့မတွေ့တဲ့ခါမှာအဲ့ဒီမှာကျတော့ဘာဆင်ញံခိုင်းလဲဆိုဩငါအသက်သေးသွားတဲ့ပုံကအသက်သေးသွားတဲ့ပုံကတော့ရှင်းတာပေါ့နော်မရှုတော့ဘူးအဲ့ဒီမှာပဋိသန္ဓေ တီးနေတဲ့ခိုက်တံပရိသန်တွေအခိုက်တံမှာလည်းအသက်မရှူလို့ပြောတယ်ပရိသန်တွေဒီဥပတိပင်တွေဒီစိတ်လေးခိုက်တံမှာနော်ကရလရေကြီးတီးနေတဲ့အဲ့ဒီခိုက်တံလေးမှာနော်ဥပတိပင်ဒီစိတ်သုံးခုလေးပဲဥပတိပင်ဖြစ်တဲ့ဥပခိုက်တံနေဘလို့မှကိုသက်ရှူစရာမရှိဘူးပြီးမှခန္ဓာကိုယ်ကြီးဖြစ်လာမှာဘာမှမဖြစ်သေးဘူးကလလရေကြီးအပေါက်အဆက်နော်တာမွေပြားလောက်ရှိတဲ့အပေါက်ဆက်လေးလောက်အပြောက်ဆက်လေးလောက်ပဲရှိသေးတယ် အဲ့ဒီချိန်ဥပအခိုက်တန်လေးကိုပရိသန္တိခါလို့ခေါ်တာဒီမိဝမ်းထဲမှာခန္ဓာကိုယ်ကြီးဖြစ်ပေါ်လာပြီအဲ့လိုမျိုးခေါ်တာမဟုတ်ဘူးအဲ့ဒီချိန်ကာလမျိုးရည်ရွယ်တယ်နော်ပရိသန္တိတီးနေတဲ့ခိုက်တန်မှာလည်းပဲအသက်မရှူဒါပေမဲ့ဘုန်းကြီးရှောင်ပြောခဲ့ပါအဓိကပဲအသက်သေသွားတဲ့ပုဂ္ဂိုလ်အသက်မရှူတာသေချာတဲ့ခါကျဘုန်းကြီးအဲ့ဒီမှာဘယ်လိုသင်ပေးလဲတိမ်မွေးနှူးညံ့သွားတဲ့ပုဂ္ဂိုလ်များစဉ္ညာနှလုံးသွင်းဖို့နော်ကိုက ညာဘက်နှာခေါင်းပေါ်မှာအတိုင်းညာဘက်နှာခေါင်းပေါ်မှာအတိလေးကတ်တာဘယ်ဘက်နှာခေါင်းပေါ်အတိုင်းဘယ်ဘက်နှာခေါင်းပေါ်မှာအတိလေးကတ်တာငါဟာသေသွားတဲ့ပုံကမဟုတ်ဘူးသေသွားတဲ့ပုံကမှအသက်မရှူတော့တာငါတတိတမာတိပညာအားနည်းနေလို့ဒီလေးကိုမတွေ့တာပဲငါအသက်ရှူနေတယ်အသက်ရှင်နေတယ်ဒီလိုဆင်ញံမလုံးပဲခိုင်းပါအဲ့မှာတော့အသက်မရှူတဲ့ပုံကိုဝိသုရိမကခုနှစ်ခုပြောသွားပါနော်အဲ့ဒီခုနှစ်မျိုးလုံးဆင်ញံနိုင်တယ်ဒါလေးမှတ်ထားပါနော်ပဋိသန္ဓေ တည်တဲ့ခိုက်တန်ဆိုပရိသန်နေစေရဥပအခိုက်တန်လေးကိုပရိသန်နေအခါခေါ်တယ်။ထိခိုက်တန်နေပြီးတော့မွေးလာသည်သေသည့်တိုင်အောင်ပုဒ္ဓိခါခေါ်တယ်ဒါလေးမှတ်ထား။ဒါကြောင့်မို့ဒီပရိသန်နေကမ္မဇာယုံနော်ကမ္မဇာယုံမှာကလည်းအာယပရိသန်နေဒါယပရိသန်နေစေတဇာယုံမှာလည်းဒီစေတဇာယုတ်တွေကလည်းအာဟိကြောင့်ဖြစ်တာရှိတယ်တာဟိကြောင့်ဖြစ်တာရှိတာပေါ့နော်ဒါကြောင့်မို့ဒီမှာတော့ တာဟိကြောင့်ဖြစ်တဲ့စိတ်တွေဖြစ်တဲ့တာဟိစိတ်တစားယုံနော်မြင်သိစိတ်ကြောင့်ဥပမာမြင်သိစိတ်ကြောင့်ဖြစ်ပေါ်လာတဲ့စိတ်တစားယုံတွေရှိတယ်နော်အဲ့ဒါမျိုးမျိုးမျိုးရှိတော့ပေါ့အဲ့ဒီလိုယုံမျိုးတွေလည်းရှိတယ်အာဟိပရိသန်တွေရောဥပမာတခြားအာဟိပရိသန်တွေနဲ့ပရိသန်တွေနေတဲ့ပုံကုန်တွေရှိတာပေါ့အဲ့ဒီလိုပရိသန်တွေနေတဲ့ပုံကုန်မျိုးဆိုရင်တော့ဒီကအာဟိပရိသန်တွေကမ္မစာယုံတွေဖြစ်တာပေါ့ဒါအဲ့ဒါမျိုးဆိုလိုတာမို့ဒီနေရာမှာ လောဘဒေါသမောဟ အလောဘဒေါသအမောဟဆိုတဲ့စိတ်တွေကြောင့်ဖြစ်ပေါ်လာတဲ့ရုပ်ဖြစ်တဲ့အတွက်တာဟိစေတစာရောတာဟိပရိသဏိကာမစာရောနော်ပရိသဏိဒီယာနဲ့မြိုင်နဲ့ပရိသဏိကာမစာရောကပါလာတယ်ပရိသဏိစိတ်ပြီးတဲ့အခါကျဘဝင်ဘဝင်16ချက်ဖြစ်တယ်ပထမဘဝင်ရဲ့ဥပခိုက်တာမှာဒီစိတ်တစာရောက ဖြစ်တယ်နော်မသိမချင်းဖြစ်တော့တာပဲဒါလေဒါကြောင့်မို့အဲ့ဒီအကြောင်းတရားတွေက အကျိုးတရားတွေဟာပေါ့နော် ဒါပါကြောင့်ဖြစ်ဟိတ်6ပါဖြစ်ပေါ်လာတယ်ဒီလိုမှတာဘယ်တတ္တိလဲဆိုဟိတုပစ္စယတတ္တိနဲ့ပေါ့နော်စွန့်တတ္တိပါလေဟိတုပစ္စယတတ္တိပဲကျေစုပြုတယ်ဒီလိုမှတ်တော့ပေါ့ဒါကြောင့်မို့သူကပါဠိလေးကပါလေဟိတုခဏရဟိတုတံပြုတ်တကာနံဓမ္မနံဒါပစ္စုပန်တရားတံသမုဋ္ဌာနာနိစာရူပန်ဒါကဒီအကြောင်းကြောင့်ဒီအကျိုးထပ်ဖြစ်တာလေသူကဒီလိုကြီးဆက်သွားတာ ဟောဒီစိတ်တွေကြောင့်မို့ဟိတုဟိတ်နဲ့ရှင်တဲ့စိတ်တွေကြောင့်သာယစိတ်80တပါးပေါ့မောမှုတွေ့ခြင်းနဲ့စေတသိက်52ပါးပေါ့အဲ့ဒါကြောင့်မို့တကထပ်ပြီးတော့တန်သမုဋ္ဌာနင်းကြရူပနာအဲ့ဒီစိတ်စေတသိက်တွေကြောင့်နောက်ထပ်စိတ်ကစားယုတ်ကမ္မစားယုတ်တွေဖြစ်ပေါ်လာတယ်နော်အကြောင်းတရားတွေအကျိုးတရားတွေဖြစ်ပေါ်လာတယ်ဘာကြောင့်မို့လဲဟေတုပစ္စယစွန့်ရည်တတ္တိကြောင့်ဟေတုတတ္တိစွန့်ရည်တတ္တိကြောင့်ဒီကျိုးတရားတွေ ဖြစ်ပေါ်လာတယ်လို့ဒါပြောတာပေါ့နော်အဲ့တော့ဒီမှာပြန်ကြည့်မယ်နော်ပရမကဘာလဲသူ့ရဲ့ဆိုယောကလောဘဒေါသမောဟအလောဘအဒေါသအမောဟိတ်6ပါးအကြောင်းပစ္စည်းတရားတွေဟာနော်ဒီမှာဒါကိုပြောချင်တယ်သူ့ရဲ့ရှင်ဘက်လူနဲ့အတူတူကဖြစ်ဖဲတာယိစိတ်တစတာယိစိတ်82ပါး စေတသိက်မောဟတွေနဲ့မောဟခြင်းနဲ့စေတသိက်52ပါပေါ့နော်ပြီးတော့ခါကျတော့သာယစေတသာယသာယပတိဇာနေကမ္မဇာယဒါတကယ်တမ်းကျတော့ဒီစိတ်စေတသိက်ကြောင့်နောက်ကဒီမှာတန်သမုဋ္ဌာဏနေစဒီဒီစိတ်စေတသိက်ကြောင့်ဖြစ်ပေါ်လာတဲ့ရုပ်လို့ပြောလို့သာယစေတဇာယသာယပတိတန်နေကမ္မဇာယတို့ဟာကမ္မဇာယုတ်ဆိုတဲ့အကျိုးပစ္စုပန်တရားတို့ဟာဘာနဲ့ကျေစုလဲဟေတုတတ္တိဖြင့်ကျေစုပြုတယ်ဒီလိုမှတ်ထားမှာပေါ့ဗျာ ဒီတော့ဒီပြောချင်တာတော့ဒီတရားတွေကလည်းဒါစေတသိက်တွေပါပဲဟဲ့ဆိုတာနော်ဒီစေတသိက်တွေကြောင့်မို့စိတ်တွေစေတသိက်တွေပြန်ဖြစ်ပေါ်လာတယ်ဖြစ်ပေါ်တယ်ဒီစိတ်စေတသိက်ကြောင့်တော့ပါလေရုပ်တရားတွေဖြစ်ပေါ်လာတယ်ဒီလိုမှတ်ထားမှာပေါ့ဗျာအဲ့တော့ရုပ်တွေကတော့မျိုးမျိုးရှိတာပေါ့နော်စိတ်ကြောင့်ဖြစ်တဲ့ရုပ်ကံကြောင့်ဖြစ်တဲ့ရုပ်ဥရုကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်ဒီလိုမှတ်ထားဒီမှာကတော့ စိတ်ကြောင့်ဖြစ်တဲ့ရုပ်ဒါကိုပြောချင်တော့ကုသိုလ်စိတ်ကြောင့်ဖြစ်မယ်အကုသိုလ်စိတ်ကြောင့်ဖြစ်မယ်ပေါ့နော်ဒါမျိုးပေါ့ဒါကြောင့်စိတ်တစားရုပ်ဒါရီပရိသဏိကမစားရုပ်ဒါမျိုးစိတ်တစားရုပ်ကိုအာရီစိတ်တစားရုပ်တာရီစိတ်တစားရုပ်နှစ်မျိုးရှိတယ်ဒီနေရာမှာဟိတ်ကြောင့်ဖြစ်တဲ့ရုပ်ဖြစ်တဲ့အတွက်တာရီစိတ်တစားရုပ်မှတ်ထားမှာအာရီစိတ်မှာမပါတာဟုတ်အာရီစိတ်တစားရုပ်ခွဲစရာမလိုဘူးပေါ့ နော်အာယိစိတ်မပါတဲ့တရားအာယိပရိသန်ဒီကမ္မဇယုတ်လည်းခွဲစရာမလိုဘူးဒီနေရာမှာဒါကြောင့်မို့တာယိစေတဇာယုတ်နော်စေတဇာယုတ်လည်းလို့ခွဲမယ်နောက်ကမ္မဇယုတ်ကိုလည်းဒီလိုပါတာယိကမ္မဇယုတ်အာယိဒီမှာတော့ကမ္မဇယုတ်ကိုပါလေအာယိကမ္မဇယုတ်ဒီလိုမှတ်ထားဒီတော့ဘုန်းကြီးတို့တတ္တဝါတွေတဏ္ဍမှာအမြဲမပြတ်ရှိနေပါလေလောဘရှိမယ်ဒေါသရှိမယ်မောဟရှိမယ် အလောဘအဒေါသအမောဟဆိုတဲ့ဒီတရား6ပါးကတတ္တဝါရဲ့တဏ္ဍာမှာရှိနေတယ်အနုတယတန်နေနဲ့ကိန်းနေတယ်အမြင့်တွယ်နေတယ်ပေါ့နော်အဲ့ဒီ6ပါးဒီအမြင့်တွယ်နေတဲ့အတွက်သူ့ကိုဗာလဲဒီရှင်ဘုံများအပြင်မှတ်ထားမယ်အပေါ်မှာပြောခဲ့တယ်အေတုဆိုအရင်မြင့်ရေတောင်းမြင့်နဲ့တူတဲ့အဲ6ပါးတရားကိုယ့်ရဲ့တဏ္ဍာမှာအရင်မြင့်ရင်ဟုတ်လားရေတောင်းမြင့်တစ်ဖွဲ့ကိုယ်တဏ္ဍာမှာရှိနေတယ် အနုတ္တကိလေသာတွေအနုတ္တအနေနဲ့ကိမ့်ပြီးတီးနေတဲ့အမြင့်တပွဲတီးနေတဲ့အတွက်ဒီဟိတ်6ပါးတရားကိုဟေတုလို့ဘုရားဟောတော်မူတာပါပဲအဲ့ဒီဟိတ်6ပါးတရားတွေအကြောင်းစေတသိက်တရားကြောင့်အကြောင်းညီညွတ်တိုက်ဆိုင်လာတဲ့အခါကျတော့သူ့ရဲ့ရှင်ပေါ်ရှင်ပဲသူနဲ့တူကဖြစ်တဲ့စိတ်စေတသိက်တွေဖြစ်ပေါ်နော်ဒါဖြစ်ပေါ်လာတယ်ဆိုစိတ်ထဲကဖြစ်ဖြစ်ပေါ်လာတာရရှိတာ ဒီလောဘဒေါသမောဟအကြောင်းသုံးပါအလောဘအဒေါသအမောဟအကြောင်းကိုတာရိစေတစာတာရိစိတ်နော်စေတသိက်တွေဖြစ်ပေါ်လာတကယ်ဘာလဲအပြစ်မရောက်သေးဘူးနော် ကိုယ့်ရဲ့စိတ်ထဲမှာပဲမနှောကံထဲမှာပဲဖြစ်ပေါ်နေတာကျุလုံမဖြစ်သေးဘူးနော်ပရိယုဌာနအဆင့်ပေါ့မနှောကံထဲမှာပဲမနှောကံပရိယုဌာနကျุလုံမှုအနေနဲ့ပြောပရိယုဌာနအဆင့်ပဲရှိတယ်မနှောကံအနေနဲ့ပဲဖြစ်တာ နော်ကာယကအနေနဲ့မဖြစ်သေးဘူးဝစီကအနေနဲ့ဖြစ်သေးမဖြစ်သေးဘူးနော်ဒါကြောင့်မို့ဒီတိုင်အောင်ကဟုတ်လားဟေတုနော်လောဘဒေါသမောဟသုံးပါးအလောဘဒေါသမောဟနော်ကြောင့်မို့ဘာဖြစ်လာလဲဟေတုတံပြုတ်တကနာဓမ္မနာစိတ်စေတသိက်တွေဒါစိတ်စေတသိက်တွေဖြစ်ပေါ်လာတယ်ဒါမနောကလည်းစိတ်ထဲရပဲဖြစ်သေးတာပဲဒါပရိယုဌာနာဆိုစိတ်ထဲရကျุလုံမှုမျိုးပဲကိုနှုတ်နဲ့ကျุလုံနဲ့ဆင်မျိုးမရောက်သေးဘူး နော်ဒီစိတ်စေတသိက်တွေဆိုခန္ဓာအနေနဲ့ပြောဝေဒနာအသိညာသင်္ခါရဝိညာဉ်ပေါ့ခန္ဓာလေး၄ပါးပဲနံခန္ဓာ၄ပါးနော်ဒီနံခန္ဓာလေးကကိုယ်စိတ်ထဲမှာမကျေနပ်နိုင်ဘူးမကျေနပ်တော့လောဘအကြီးလာနိုင်လဲပောက်ကွဲလာတော့ဒေါသအကြီးလာလဲပောက်ကွဲလာမောဟအကြီးလာအောက်ကွဲမောနအကြီးလာအောက်ကွဲပောက်ကွဲလာတာလောဘအကြီးတော့ပါလဲဒါနဲ့ပတ်သက်ပြောတာဆိုပါလောက်တာဟော စိတ်တွေကထင်ရှားလာတယ် စိတ်ဆိုးရင်စိတ်ဆိုးတဲ့ယုတ်ကြည်ပေါ်လာတာလောဘရင်လောဘယုတ်ကြည်တဲ့ယုတ်ကြည်ပေါ်လာတာပဲနော်သူ့ရဲ့အပြောအဆိုတွေပေါ်လာတာအဲ့ဒီမှာစေစရာယုတ်တွေကာမဇောယုတ်တွေဖြစ်ပေါ်လာတယ်မျက်နာမူရကြည်လိုက်မျက်နာမူရကြည်လိုက်အတန်းအနေထားကြည်လိုက်ပေါ့နော်အဲကိုယ်မူရတွေနှုတ်မူရအဲကတွေဖြစ်ပေါ်လာဝစီကမြောက်ကျူးလွန်တာမနောကမြောက်ကာယကမြောက်ကျူးလွန်တာဝစီကမြောက်ကျူးလွန်တာအဲ့ဒီဝိတေကမအဆင့် အကျိုးသက်ရောက်မှု ဖြစ်ပေါ်လာတာကိုပါခေါ်လဲတန်သမုဋ္ဌာဏနေစာရူပနာဒီလိုဟောတာနော်ဒီတော့ဒီဟိတ်6ပါးအလောဘအဒေါသလုံးမလောဘဒေါသမောဒီအကြောင်းတရားတွေကြောင့်ပရမတ္ထမနောကံနေနဲ့စိတ်ထဲမှာဖြစ်ပေါ်လာတယ်ပရိယုဌာဏကိလေသာဖြစ်ပေါ်လာအဲဒီကနေတဆင့်တက်ပြီးတော့ဘာဖြစ်လာလဲကျူးလွန်တဲ့ဆင်မျိုးပေါ့ဟမ် ကျိုးလုံးနဲ့ဆင်မျိုးပြီးတော့တခါတန်သမုဋ္ဌာဏနဲ့စာရူပနာကိုမူရာနေနဲ့ကျိုးလွန်လာပြီနှုတ်မူရာနေနဲ့ကျိုးလွန်လာပြီအဲ့ဒီခါကျတော့ဝေစီကံမြောက်ကျိုးလွန်လာပဲမနောကံမြောက်ကျိုးလွန်လာဝိတိကမအဆင်မျိုးရောက်သွားနော်အကျိုးတရားတွေဖြစ်ပေါ်လာအဲ့ဒါတန်သမုဋ္ဌာဏနဲ့ရူပနာဘာဖြစ်လို့ဒီလိုဝိတိကမဆင်တန်းနေရောက်လာလောဘဒေါသမောဟဆိုတဲ့ဒီအာလောဘအဒေါသအာမောဟဆိုဟိတုတတ္တိဖြင့် ကျေစုပြုလိုက်တဲ့ဒီလိုဖြစ်ပေါ်လာတယ်ဒီလိုမှတ်ထားပဲပေါ့ဗျာပြောချင်တာတော့ဗာလဲဘုန်းကြီးတို့ဒီလူတိုင်းလူတိုင်းအရင်ဘက်ကပြောတဲ့ဒီစိတ်တရားဘာကြောင့်အာယုံမရှိဘဲနဲ့ဖြစ်ဘူးကိုယ်ခန္ဓာကိုယ်မှာလည်းမျက်စိနားလျာကိုယ်စိတ်တွေဓာရ6ပါးလည်းရှိတာအာယုံ6ပါးဆိုအတိုက်တက်ကနေဓာရ6ပါးဆိုတဲ့အခန္ဓာတပေါင်းမိလာတဲ့အခါကျဝိညာဉ်စိတ်ဖြစ်ပေါ်လာ အဲ့ဒီဝิญဉ်စိတ်တွေဖြစ်ပေါ်လာတာဒီပိုင်းနဲ့မနအေတုတတ္တိတွေကဖြစ်ပေါ်လာဖို့အကြောင်းညီညွတ်သွားတော့မှာလောဘအကြည့်တဲ့ပုဂ္ဂိုလ်ကလောဘတွေဖြစ်လာမယ်လောဘအကြောင်းခံပြီးလောဘစိတ်စိတ်တိတ်တွေဖြစ်မယ်နော်လောဘကြောင့်ဖြစ်တဲ့ရုပ်တွေဖြစ်ပေါ်လာမယ်ဒါမျိုးပြောလို့ရင်းနော်အဲ့ဒါလေးနားလည်တော့အောက်ကဟိုပညာဝါဒဟောတာလေးနဲ့ကြည့်မယ်နော်ဒီမှာကြည့်လိုက်ဒီ ဒါတော့ဘုရားကတော့ပဋ္ဌာန်းမှာကြကုသိုလ်ပါစဟောတာကိုဘာဖြစ်လို့ပဋ္ဌာန်းကျတော့နတ်ပြည်မှာဟောတာကုသလဓမ္မအကုလဓမ္မဖြာကရဓမ္မဒီလိုဟောတာဘုန်းကြီးတို့ဒုသားတွေကြတော့တုတ်တန်တွေပါလေကြအကုသိုလ်စပြောတယ်ပေါ့နော်ဘုန်းကြီးတို့တခြားမကြည့်နဲ့မင်္ဂလာတုတ်တို့ပါလို့ကြည်လိုက်မကောင်းတာကိုရင်စပြီးဟောတယ်ဒုသားတွေမှာကျတော့နတ်တွေကျတော့သူကောင်းကျိုးနဲ့သွားတဲ့ခါကျကုသိုလ်ကစပြောတယ်နော်အဲတော့ဟိတ်6ပါး ဟိုဝေဖန်လိုက်တဲ့ကကြကုသိုလ်ဟိက၃၃ပါပေါ့အာလောဘအလောသမောအဲတော့ဒါကိုခြေကံပြီးကုသိုလ်ကြောင့်ကုသိုလ်ဖြစ်တာရှိတယ်နော်ကုသိုလ်ကြောင့်ကုသိုလ်ဖြစ်တာရှိတယ်ကုသိုလ်ကြောင့်ပြာကရာဖြစ်တာရှိတယ်ကုသိုလ်ကြောင့်ကုသိုလ်ပြာကရာဖြစ်တာရှိတယ်ဒီလို၃မျိုးခွတ်ထွက်သွားနော်တစ်ခုတစ်ခုအရေးတွေ့ပြီအဲ့ဒီလိုခေါ်သွားတယ်ပညာဝါဒဒီမှာနမူနာလေးကြည့်လိုက်ကုသလောဓမ္မကုသလတ္တဓမ္မဒါယိတုပိစေနာပစ္စယော ကိုကဆုံးလုံမှုအခြေခံပြီးတော့ကုသိုလ်တရားတွေပြုလုပ်တယ်ပေါ့နော်ကုသိုလ်တရားတွေပြုလုပ်တယ်တရားတွေအထောက်တယ်ဒါမျိုးတွေဆုံးလုံမှုအခြေခံပြီးကုသိုလ်ကောင်းမှုတွေလုပ်တယ်သမ္မတတရားတွေကျင့်တယ်ဝိပဿနာတရားတွေကျင့်တယ်မညာပညာရတယ်ဟော ကုသိုလ်စိတ်တွေဖြစ်တာကုသလောကုသလတာကုသလောဓမ္မောကုသလောဓမ္မောလောဘဖြစ်ခြင်းဖြစ်မယ်အာဒေါသဖြစ်ခြင်းဖြစ်မယ်အာလောဘဖြစ်ခြင်းဖြစ်မယ်အာဒေါသဖြစ်ခြင်းအာမောဟဖြစ်ခြင်းဖြစ်မယ်ပေါ့နော် အဲကြောင့်ကုသလောဓမ္မောအဲဒါကြောင့်ဒီကုသိုလ်လောဘဒေါသမောဟဆိုကုသိုလ်ဟိတ်တွေကြောင့်ပါဖြစ်တယ်ကုသိုလ်စိတ်စေတသိက်တွေဖြစ်လာတယ်ကုသလတာဓမ္မတာဟိတုပစ္စေနပစ္စယောအဲ့ဒီကြရှင်းရှင်းလင်းလင်းခွဲဟောဒီမှာကြပေါက်ဟောတယ်ဟောဒါလေးကြည့်လိုက်မယ်နော်နောက်ပြီးတော့ကကုသလောဓမ္မောနော်ဒီကုသအဲ့သုံးပါးပြတမျိုးမျိုးကြောင့်ကုသိုလ်ဟိတမျိုးကြောင့်အပြာကတ္တဓမ္မတာ နော်နောက်ကပါလေကုသိုလ်ပြုတဲ့စိတ်တရားယုတ်တွေဖြစ်လာအခုဘုန်းကြီးတရားတွေဟောနေတရားတွေသိနေတယ်ကုသိုလ်ကြောင့်နောက်ကအတန်ယုတ်တွေစိတ်တရားယုတ်ဆိုဗျာကတပဲနော်ဗျာကတဆိုတာက ကုသိုလ်အကုသိုလ်ကလွဲတယ်ဝိဘက်ကရိယာယုတ်နိဗ္ဗာန်ဒါဗျာကတတရားတွေမှတ်ထားမယ်နော်အဲ့တော့ဒီမှာဘုန်းကြီးကဓမ္မတွေသင်ပေးနေတယ်နော်လောဘခြေခံဒေါသခြေခံမောဟခြေခံ ဟောပညာဉာဏ်ချိန်ခံပြီးတော့ကုသလောဓမ္မအပြာကလဓမ္မတာဟောကုသိုလ်ကြောင့်ဖြစ်ပေါ်လာတဲ့ဒီအတန်ရုပ်တွေစိတ်စားရုပ်အတန်ရုပ်တွေဖြစ်ပေါ်လာတယ်ဒါကြတော့ကုသလောဓမ္မအပြာကလတာဓမ္မတာဒီမှာအရဟေတုပစ္စေနာပစ္စယောနောက်တစ်ခုကုသလောဓမ္မဒီနှစ်ခုပေါင်းလိုက်တယ်ကုသလတာစာအပြာကလတာစာဓမ္မတာဟိတုပစ္စေနာပစ္စယောဒါကြောင့်၃ခုခွဲအဲ့တိုင်းရေးတာ ဒါပညာဝရမှာအဲ့ဒါဟောသွားနော်ကုသလောဓမ္မကုသလတာဓမ္မတာဆိုဒီတိုင်းကြည့်ပေါ့ကုသလောဓမ္မဗျာကရတာဓမ္မတာဆိုဒီတိုင်းကြည့်ပေါ့ကုသလောဓမ္မကုသလတာဆိုဗျာကရတာဆိုဓမ္မတာဣတုပစ္စေနာပြောဒီတရားတွေအကုန်လုံးရမှာအဲ့လိုကြည်တတ်ဖို့အာကုသိုလ်တရားလည်းဒီတိုင်းမှာဟောသွားတယ်ဓမ္မဒါလေးတွေရှင်လေးလာတာနော်အာကုသိုလ်မှာအာကုသိုလ်ဟိမှာတုံးမှာရှိတဲ့လောဘဟိဒေါသဟိမောဟဟိနော် လောဘတွေခြေခံထားမယ်လောဘတွေခြေခံပြီးတင်းနေမယ်ဆိုရင် နောက်ကအကုသိုလ်စိတ်တွေပဲဖြစ်မှာပေါ့လောဘအကုသိုလ်စိတ်တွေဖြစ်မှာပေါ့ဒေါသတွေခြေခံပြီးတော့ပြောနေမယ်ဆိုနေမယ်ဟုတ်လားနောက်ကအကုသိုလ်ဒေါသတွေဖြစ်မှာပေါ့မောဟတွေခြေခံပြီးတော့ပြောနေမယ်ဆိုနေမယ်ဆိုရင်လည်းပါလေနောက်ကမောဟအကုသိုလ်စိတ်တွေဖြစ်မှာပေါ့ဒါကိုကြည့်ပြီးတော့ဒီဟာလေးကြည့်ပြီးဒီပုံစံတိုင်းလေးပဲရွတ်ရုံပဲ အာကုသလောဓမ္မောအာကုသလတာဓမ္မတာဟေတုပိစေနာပစ္စယောလောဘအာကုသိုလ်ကြောင့်ပေါ့လောဘအာကုသိုလ်လောမှုစိတ်၈ပါးပေါ့နော်အဲဒီမှာသူရဲ့ရှင်နဲ့စေတသိက်နဲ့12ပါးဒါမျိုးတွေဖြစ်နေပြီးတော့ဒေါသအာကုသိုလ်မောဟအာကုသိုလ်ကြောင့်မို့ဒီဖြာကြတာဟုတ်လားကိုယ်အာကုသိုလ်လုပ်တယ်လုပ်ရင်လုပ်ရင်ဖြာကြတာဆိုဒီအာကုသိုလ်အေး သူများပြစ်တင်နေဝေဖန်နေတယ်သူရမူရာတွေဟုတ်လားကြံထားနေမယ်စေတစာရုပ်တရားပေါ့ဒါမမဌာနနေပြီးဖြစ်နေမယ်စေတစာရုပ်ထင်ရှားလာမယ်အတန်းနေတုံနေမယ်နော်ပြင်းထန်နေမယ်ဒါမျိုးတွေပေါ့ဒါအကုသို့ဒေါသကြောင့်ပေါ့အကုသို့စေတစာရုပ်တွေဖြစ်တယ်ဒီလိုမှတ်တာဒီလိုအဲ့ဒါလေးကြည့်ပြီးအကုသလောဓမော အပြာကရတဓမ္မတာဟေတုပစ္စေနပစ္စယောဒီလိုလေးသွားမယ် နောက်ပြီးတော့သူက၃ခုရှိတာအာဟုတလောဓမ္မောအာဟုတလသာသံဗျာဂရသာသံဓမ္မတာဟေတုပစ္စေနပစ္စယောဒီဒီနှစ်ခုပေါင်းပြောလိုက်တာဒီဒီဒီလိုအပေါင်းတိုင်းနော်စိတ်စေတသိက်တွေဖြစ်မယ်ပြီးမှရုပ်တွေစေတစာရုပ်တွေဖြစ်မယ်ဒါမျိုးပေါ့စိတ်တို့စေတသိက်တို့ကစေတစာရုပ်ပဲဒီကုသိုလ်တို့အကုသိုလ်တို့ကစေတစာရုပ်ပဲဖြစ်စေတယ်ဇာကတဆိုတာက ဒီကဘာခေါ်လဲဝိဘတ်တို့ကရိယာတို့ဒါမျိုးတွေမှပြကတာခေါ်တော့အဲဒီအဲဒီကြောင့်မှပြကတာပေါ့နော်အဲကြောင့်ဗျာကရောဓမ္မောဗျာကရတဓမ္မတာသူ့ကြတော့တစ်ခုတည်းပဲရှိပါနော်ဗျာကရတဓမ္မဒီပါ၃ခုဒီပါ၃ခု၆ခုဒီမှာတော့တစ်ခုတည်းဗျာကရောဓမ္မောဗျာကရတဓမ္မတာပြီးတော့ပါလေ ဟိတုပစ္စေနာပစ္စယောဒီလိုပဲသွားမယ်နော်ဖြာကရတရားဆိုဘယ်နဲ့လောဘဒေါသမောဟဆိုတဲ့ဖြာကရတရားတွေကြောင့်မို့ဖြာကရတရားဝိတန်တရားဝိဘတ်တွေကရိယာတွေခုနစိတ်စိတ်တွေစေတစာရုပ်တွေပေါ့ဒီဝိဘတ်ကရိယာကတာနော်ဖြာကရဖြစ်တဲ့ဝိဘတ်ဖြာကရဆိုဝိဘတ်နဲ့ကရိယာပဲဖြစ်တာကိုရုပ်တရားတော့ဖြာကရသိကြတော့ဒီဝိဘတ်ကရိယာတွေဖြစ်ပြီးဆိုဒီစိတ်နဲ့တူဖြစ်တဲ့စေစာယုတ် နော်တာယစေတစာတာယပတိစံကမ္မစာယုတ်တို့ဟာဟေတုတတ္တိဖြင့်ကျေစုပြုတယ်ဒါကတော့မူရင်းပါဠိလေးကြည်ပြီးတော့ဒီလိုပြောတယ်လို့ဒီလိုမှတ်ထားပါတော့နေတော့ဒါကတော့ဓမ္မယုန်ိဖဏီနော်ယုန်ိဖဏီမှာဓမ္မဒါကဘာလဲဟေတုတေတုသဘာဝမြောင်ရဲ့သဘာဝသောလောဘသောလောဘသဘာဝဒေါသသောဒေါသသဘာဝမောဟသောမောဟသဘာဝ အာလောဘဆိုအာလောဘသဘာဝအာဒေါသအာမောဟသဘာဝခုနအတိတ်ပဲလေးတွေပြောခဲ့ပြီဒီဇာရထမ်ဒီသဘာဝလေးတွေမြင်အောင်ရှုရအောင်နော် ရှုမှတ်တဲ့အခါအဲ့ဒီသဘာဝကြောင့်လောဘကြောင့်လောဘကြောင့်မို့ဒီလောဘစိတ်စိတ်တည်းတွေဖြစ်မယ်ပြီးတော့စေတစာရုပ်တွေဖြစ်မယ်ဒီလိုကောက်ကွယ်ပြပြသိရမယ်ဒီမှာပြောသွားပြီအာဒေါသကြောင့်မို့အာဒေါသစိတ်စိတ်တည်းတွေဖြစ်မယ်စေတစာရုပ်တွေဖြစ်မယ်အာမောဟကြောင့်မို့မောဟမှုစိတ်တွေဖြစ်မယ်စေတစာရုပ်တွေဖြစ်မယ် နော်အလောဘကုသိုလ်ကြောင့်အာဒေါသကုသိုလ်ကြောင့်အမောကုသိုလ်ကြောင့်ကုသိုလ်စိတ်စိတ်တွေဖြစ်မယ်စိတ်နော်စေတစာယုတ်တွေဖြစ်မယ်ဒီလိုမှတ်မယ်ပြီးတော့အပြာကတဝိဘက်နကရိယာအပြာကတပေါ့အာလောဘအဒေါသအမောဟဆိုတဲ့အပြာကတတရားတွေကြောင့်မို့ပြာကရဟိတ်တွေကြောင့်မို့နောက်ကပြာတရားတွေဖြစ်ပေါ်လာတယ်ဒီလိုမှတ်ထားမှာပေါ့ဗျာဒါကတော့မူရင်းတရားတွေကို အရင်လေ့လာပါဟောဒီကြောင့်ကြောင့်ဒီလိုအကျိုးတွေဖြစ်နေပါလား ဒီမှာတော့ပေါင်းပြောတာနော်တကယ်တော့じゃဒီတရားတွေပေါင်းပြီးမဖြစ်ဘူးသူအစုနဲ့သူပဲဖြစ်တယ်လောဘအာလောဘအဒေါသကုသိုလ်စုကကုသိုလ်ဖြစ်မှာပဲအကျိုးကြောင့်ဖြစ်တယ်အကုသိုလ်ဟိတ်တရားလည်းအကုသိုလ်စိတ်စိတ်တွေအကျိုးကြောင့်ဖြစ်တယ်ဗျာဂရတရားစုကလည်းဗျာဂရနော်ဟိတ်ကြောင့်မဗျာဂရတရားတွေမှာအကျိုးကြောင့်နေနေဖြစ်ဒီလိုမြင်အောင်ကြည့်တာမယ်ဒီမှာတော့အကုန်ပေါင်းပြောသွားတယ်ဒါတော့နားလေအခက်တယ်ဆိုဒါတွေပေါ့ဗျာ တဏှာတဲ့ကြည်ုံနဲ့နားမလဲဘူးတဏှာနဲ့ပြောုံနဲ့နားမလဲနာဘလို့မှသဘောမပေါက်တာအကြောင်းပဋ္ဌာန်းဒေသနာကကြီးကျယ်တယ်နော်အဲ့လိုဒီမှာကျယ်ပြန့်ဒီမှာကျယ်ပြန့်အောင်လည်းပဋ္ဌာန်းတရားတော့ဟာပါလေဒီဆန့်ကျင်မဲ့တရားတွေပယ်စွမ်းတတ်ပယ်ပယ်နိုင်တဲ့စွမ်းတတ်တရားလည်းကြီးမာတယ် ပြောချင်တာတော့ဟုတ်လားဒီမှာတော့သူကပစ္စေနာပစ္စယောဧတုပစ္စေနာပစ္စယောအာရမဏပစ္စေနာပစ္စယောဒီလိုဘယ်တက်မဲ့ပဲဖြစ်ဖြစ်သက်ရှိပဲဖြစ်ဖြစ်ပါလေအကြောင်းကျိုးဆက်ဆက်ဖြစ်တယ်ဒါလေးပြောချင်တာနိဗ္ဗာန်ကတော့ဘယ်ဟာမှအကြောင်းနဲ့ကိမဖြစ်နိုင်ဘူးနော်အကြောင်းနဲ့ကိမဖြစ်နိုင်ဘူးပေါ့နိဗ္ဗာန်ကလွှဲရင်ပေါ့နော် နိဗ္ဗာန်ကတော့အကြောင်းကျိုးနဲ့ကင်းပြီးဖြစ်ပါတယ်ဒီကျန်တဲ့တရားတွေကတော့အကြောင်းကျိုးကင်းပြီးမဖြစ်နိုင်ဘူးဘင်္ဂတတဖြစ်တဲ့နိဗ္ဗာန်ကလွင်ရင်ဘယ်ရာမှအကြောင်းကျိုးကင်းပြီးမဖြစ်ဘူးဒီလိုမှတ်ထားပါဦးအရတ္တဖို့အရတ္တမညာပုံညာမရသေးသမျှအကြောင်းအကျိုးဆက်ဆက်ဖြစ်နေမယ်လို့ဒါသိထားမှာပေါ့နော်အဲ့တော့ဘုန်းကြီးတို့တတ္တဝါတွေကိုဒီတန်တရားနယ်ဝုတ်ကလွတ်မထွက်အောင်ဘုန်းကြီးတို့ ကြီးကြီးမားမားနဲ့ချီနှောင်ထားတဲ့တရားတွေရှိတယ်ဒီကတော့အယူဆမှားပြီပေါ့နော်အဲ့ဒီဟာတွေကနတ္တိကဒိဋ္ဌိကောင်းမှုဆုံးမှုအကျိုးကိုမရှိဘူးလို့ပြစ်ပယ်ကောင်းတာလွင်ကောင်းရုံမြောင်ဆိုးတာလွင်ဆိုးရုံမြောင်အကျိုးကိုပြစ်ပယ်အကျိုးမရှိဘူးလို့ပြောဒီလိုယူဆမှားကိုနတ္တိကဒိဋ္ဌိလို့ခေါ်တယ်ပြီးတော့အကြောင်းကိုပြစ်ပယ်တာ နော်အကုသိုလ်ကနေလှုပ်ရှားမလို့အကုသိုလ်ကနေလှုပ်ရှားလှုပ်ရှားမလို့သူဖြစ်လို့ဖြစ်တာပါပဲဒီလိုပြောတာဒါကြတော့အာဟိတပတိတိအကြောင်းကိုပဲဒါတွေတော့မထူးပါဘူးအကျိုးပဲအကြောင်းပဲပြီးသားဖြစ်တာအကျိုးပဲအကြောင်းပဲလည်းအကျိုးပဲပြီးသားဖြစ်သွားတယ်နောက်နောက်တစ်ခုကအကရိယာဒိဋ္ဌိလို့ခေါ်တယ်ကောင်းတာပဲပြုပြုဆိုတာပဲကောင်းကျိုးဆိုးကျိုးဆိုပေးစွမ်းနိုင်တာမရှိဘူး ဘာပဲပြုပြုပြုတယ်လို့မမြည်ဘူးပေါ့อืมဒါမျိုးပြုကများမှတ်တာပဲအဲ့လိုအယူဆမှားတွေကတော့ဘုန်းကြီးတို့ရဲ့ဒီဘုရားရှင် ဆုံးမဆန့်ကျင်ဘက်ပဲအကြောင်းဘုရားရှင်ကအဲ့ဒီအယူဆကြီးသုံးမျိုးကိုပဋ္ဌာန်းဒေနာတော်ကြီးနဲ့ဖယ်ရှားပြစ်လိုက်တာပါဖယ်ရှားနိုင်စွာရှိတယ်ပေါ့အကြောင်းကျိုးလက်ခံနိုင်တယ်နဲ့ပြိုင်တယ်နော်ဘာဖြစ်လာလဲကိုယ့်ရဲ့တဏ္ဍာမှာ တုတ်တက်ပြောင်းလဲလာတာပေါ့နော်ဒီစွမ်းရည်တွေမြင်တယ်မြင်မြင်လာကြတဲ့ဗျာနဲ့နော်ဒီတရားတွေလည်းမြင်လာတော့ပေါ့အဲတော့ဒီပထမဘုန်းကြီးတို့ခုနဒီတရားတွေနဲ့ပတ်သက်ပြီးပြန်ပြောကြအောင်ပေါ့နော်ဒီဟိတုအဲ့၆ပါးတော့လောဘရဲ့ဒေါသရဲ့မောဟရဲ့အလောဘရဲ့အဒေါသရဲ့အမောဟရဲ့ဒီမှာတော့ဗာပြောရလဲဆို လောဘဆိုတာကဘာပြောလဲခုနလိုချင်မှုတွေ့တာမှုဒီလောက်တင်တော့မဟုတ်နော်လိုချင်မှုတွေ့တာမှုဆွဲလမ်းမှုအများကြီးပေါ့နော်အဲ့လိုသဘောမှတ်ထားလိုချင်တဲ့တွေ့တာတော့မြန်လို့တာဆွဲလမ်းတာအကုန်လုံးပေါ့ဗျာနှစ်သက်သဘောကြတာဒါလောဘဒေါသဆိုတာတော့စိတ်ဆုစိတ်ပြက်စိတ်တို့ရညိုးဖွဲ့တဲ့သဘောတွေမောဟဆိုတာကခုနအမှန်မသိအမှားသိမှုတနည်းအားဖြင့်ဆင်ခြင်ယုံတရားမရှိမှု မမဝေဖန်စစ်စစ်နိုင်တဲ့ညာစွာမရှိတာဘာမှအတိလိမ်မှမရှိတဲ့သဘောဝတ္တကိုအာဟုတဟိတ်သုံးပါလို့ခေါ်ပါတယ်သူ့ရဲ့စံကျင်မဲ့ကိုကြည်လိုက်တဲ့အခါကျကုသိုလ်ဟိတ်သုံးပါဖြစ်သွားတော့လောဘလိုချင်တဲ့သဘော အာလောဘမလိုချင်တဲ့သဘောဒေါသကမြတ်ထွက်တဲ့သဘောအာဒေါသမြတ်မထွက်တဲ့သဘော မောဟကအမှန်မှန်မသိတဲ့သဘောတော့မောဟအမောဟကအမှန်မှန်သိတဲ့သဘောပေါ့နော်ပြီးတော့ဒီမလို့ခြင်းတဲ့သဘောတွေမဟုတ်ဘူးဗျနော်စွန့်လွတ်နိုင်တဲ့သဘောလည်းရှိရစွန့်လွတ်နိုင်မှမလို့ခြင်းတဲ့သဘောထင်ရှားတယ်မစွန့်လွတ်နိုင်တော့မလို့ခြင်းတဲ့သဘောမထင်ရှားပါဒေါသဆိုတာလေဒေါသမရှိအဒေါသဆိုတာလေဒေါသမရှိုံနဲ့မဟုတ်ဘူးဒီကခွလွတ်နိုင်သော ဆွမ်းအားရှိမှမေတ္တာတတ်တွေပေါ်လာမှအာထောတာကပို့ထင်ရှားတယ်အကျိုးလိုလာတဲ့စိတ်တွေဖြစ်ပေါ်လာအဲ့ခါကျမှပို့ထင်ရှားတယ်ပေါ့နော်ဥမာဆိုပါတော့အလောဘနဲ့ပတ်သက်ဒီပစ္စည်းတစ်ခုပေါ့ဈေးသွားဝယ်တယ်ကိုမကြိုက်လို့မလို့ချင်တာဒါအလောဘလို့မပြောပြောလို့မရသေးဘူးနော်လူတိုင်းကြိုက်နေတယ်တတ္တဝါလည်းကြိုက်နေတဲ့အရာဝတ္ထုတစ်ခုကိုကိုက ကြိုက်ပေမဲ့ဒါကိုအသိဉာဏ်နဲ့စွတ်လွတ်နိုင်စွာရှိမှသာလေအလောဘလို့ဒါပြောလို့ရတော့အာဒေါသဆိုလည်းဒီတိုင်းပဲကိုနားမလည်လို့ဘာမှမသိလို့ဟုတ်လားအာယုဘာအာယုမှ မတွေ့လို့ဒေါသမဖြစ်တာမျိုးကိုစိတ်မဆိုးနဲ့အာဒေါသမဟုတ်သေးပါဘူးနော်ကိုမနစ်သက်စရာအောင်နေကြုံလာမယ်တွေးလာမယ်အဲ့ဒီပုံမှာကိုကတိခဏနားလဲခွလွတ်နိုင်တာမျိုးမှာအာဒေါသခေါ်တယ် ဒါမျိုးမှတ်ထားဖို့အမောကလည်းဝေဘန်စင်ញံတောက်တတ်နိုင်တဲ့အပညာမျိုးပေါ့နော်ဒီအမောဟအများကြီးပဲအတိအလိမ္မာဉာဏ်ပညာအဝိဇ္ဇာအမောဟအတူတူစကလုံးကအဲ့ဒီဒီ6ပါးကိုရှင်ရှင်ဆရာတော်ကြီးခုနမိန်ငယ်သလိုပေါ့နော်ဟိုပါလေရေတောင်းမြစ်ဒါမျိုးဥပမာပေးတာဒါကတော့ထက္ကရာဆရာတော်ကြီးမိန်တဲ့အတိုင်းရွှေချင်း ဆရာတော်ကြီးကမိတ်ထားတာနော်ပထမရွှေကျင်သာနာပိုင်းတော့မဟုတ်ဘူးဗျဒါကဒုတိယရွှေကျင်သာနာပိုင်းဝိသုဆရာတော်ဝိသုတ္တာဆိုနော်ပရမတ္တသရူပပေရဏီကြီးတာဝိသုဒ္ဓရောမှာဆရာတော်ဝိသုဒ္ဓအောင်ဆရာတော်ဒုတိယရွှေချင်းသာနာပဲဆရာတော်ပဲသူကဘာမိတ်သွားလဲဆိုနော်အဲတော့ခွဲခြားပြောရရင်တော့ ဟိတ်6ပါးကပါလေရေတောင်းမြင်နဲ့တူတယ်ပေါ့အဲတော့ဟိတ်6ပါးရေတောင်းမြင်နဲ့တူတယ်ဆိုတော့ကျန်တဲ့ဘုန်းကြီးတို့သက်ရှိတတ်တော်တွေကပါကောင်းတယ်တပင်ကြီးနဲ့တူတယ်လို့ဒီလိုမှပြောတာပါပဲနော်ရေတောင်းမြင်ကလည်းသူကခွဲလို့ရတော့မဟုတ်ကုသိုလ်ရေတောင်းမြင်အကုသိုလ်ရေတောင်းမြင်ဒီလိုခွဲလို့ရရေတောင်းမြင်ရှိရင်ပါလေဒီရေတောင်းမြင်ကို ရေသောမြေရဲ့တီးရမြေပြင်ကလည်းရှိရတော့မြေပြင်ကဘယ်ဟာလဲလို့မေးရင်တော့ဘုန်းကြီးတို့အာယု6ပါးပဲဒီလိုပဲပြောလို့ရတာပေါ့။ဒါကြောင့်မို့အာရမဏပစ္စည်းပဲဟိတုပစ္စည်းဘက်ကထောက်ဆကြအာရမဏပစ္စည်းကမြေပြင်နဲ့တူရမယ်ဒီလိုတခြားဘက်ကဥမာချင်းတခြားဥမာထွက်သွားမှာပေါ့နော်။အဲတော့မြေကြီးဟာဘုန်းကြီးတို့အရာအလုံးရဲ့တီးရမိရဖြစ်တယ်လို့ နွယ်တို့သက်ပင်တို့မြက်တို့အဲ့ဒီအပင်အလုံးရဲ့ပြရမိရလည်းဖြစ်နိုင်ပါနော်ပုံစံကြီးပေါ့ဘယ်ပင်ကိုမှကန့်ကွက်ခြင်းမရှိလို့ဘယ်ပင်ကဘယ်ရတာကိုယူစီဆိုကန့်သက်ချက်ပိုက်လက်ခြင်းလည်းမရှိပါဘူးမြေကြီးဆိုတဲ့သဘောကနော်မြေကြီးကအရာအလုံးတရားဖြစ်တယ်လို့နွယ်မြစ်ပင်အလုံးတွေရဲ့ပုံစံအရာကြီးလည်းဖြစ်ပါတယ် ဒီမြေကွက်မြေကွက်လလေးတစ်ခုအတွင်းမှာနော်အတူတူပေါက်နေတဲ့တစ်ပင်ပေါ့ဒီမှာငရုပ်ပင်လည်းစိုက်ထားမယ်တံမြာပင်လည်းစိုက်ထားမယ်ကြောင်ရှာပင်လည်းစိုက်ထားမယ်နော်ဘုန်းကြီးတို့တမပင်လည်းစိုက်ထားမယ်ကြည့်လိုက်ပေါ့နော်ဒီမှာဖရဲပင်လည်းစိုက်ထားမယ်ပန်းသီပင်လည်းစိုက်ထားမယ်စိုက်တော့ဘာဖြစ်လာလဲပြီးတဲ့အကျိုးတရားပေါ့နော်ဟုတ်လား ဒီပင်တွေကြည့်လိုက်ပေါ့တချို့သီးရချင်းတယ်ချို့သီးရဆက်တယ်ချို့သီးရခါတယ်ချို့သီးရချို့ရစိုက်လို့ပေါ့မျိုးမျိုးအပွင့်တွေအနံ့တွေအရာတာတွေမျိုးမျိုးကွဲသွားဒါပေမဲ့လို့ဒီမြေကြီးကတော့ဘက်လိုက်ပြီးတော့ခွဲခြားပေးတာတော့မဟုတ်ဘူးမြေကြီးကတော့ဘဲဘဲမှာဘက်မလိုက်ဆိုင်ရဆိုင်ရတစ်ပင်ကြီးရဲ့ရေတောက်မြစ်ကယူတဲ့အသေးပွင့်ခွက် နော်ဒီအသီးတွေမှာ ပါတဲ့ဂုံတတ္တိနော်သူသစ်ပင် အတိုင်းပေါ့ဖြစ်ပေါ်လာတဲ့အသီးတွေကကွာခြားသွားအရွက်တွေကကွာခြားသွားတော့သူကအခါပြန်တော့အခါတောက်ကိုစုပ်ယူမှာပဲချိုပင်ကချိုတောက်ကိုစုပ်ယူမှာဒီသဘောပါစုပ်ယူပြီးတော့ချိုတဲ့သည်ချိုပင်ကချိုတောက်စုပ်ပြီးချိုတဲ့သည်ဒီမှာ ခါဝင်ကခါတော့ကိုဆုပ်ယူခါတဲ့တေကိုတီးမှာဒီသဘောပဲမြေကြီးကဘက်မလိုက်ဒီတစ်ပင်ကပဲတစ်ပင်မြစ်ကပဲသူကနေခွက်ချဒီဥပမာအတိုင်းပါပဲဘုန်းကြီးတို့ဒီအာယုန်ဒီတွေ့သမျှအောင်ကြီးကြည့်လိုက်ပါဦးအာယုန်ကြီးကတော့ဟုတ်လားဘယ်သူကိုချစ်စေဘယ်သူကိုမုန်းစေဘယ်သူအတွက်တော့ကုသိုလ်ဖြစ်စေဘယ်သူအတွက်တော့အကုသိုလ်ဖြစ်စေဘယ်ပုဂ္ဂိုလ်တော့ဆင်းရဲပါစေဘယ်ပုဂ္ဂိုလ်ချမ်းသာပါစေ ဘယ်ပုဂ္ဂိုလ်တော့မကောင်းတဲ့ပုံကဆင်းရဲကြောင့်ဖြစ်ပါစေဘယ်ပုဂ္ဂိုလ်တော့ချမ်းသာတဲ့ပုံကရောက်ကြောင့်ဖြစ်ပါစေဒီလို तू ကခွဲခြားမပေးဘူးဘက်အချင်းမရှိဘူးနော်ဘယ်ပုဂ္ဂိုလ်တော့နားပြီးသွားပါစေဘယ်ပုဂ္ဂိုလ်တော့ဘယ်ငရဲသွားဒီလိုအာယုဒီအောင်တော့ခွဲခြားခြင်းမရှိဘူးဒီအာယုန်ကိုအာယုန်ပြုပြီးတော့တတ္တဝါတွေကဘာဖြစ်လဲမုံဒီစိတ်တွေဖြစ်တယ်ချုပ်မုံဒီစိတ်ဖြစ်တယ်ချုပ်ရချက်ခင်မြန်လို့တဲ့စိတ်တွေဖြစ်တယ်ချုပ်ကုသိုလ်ဖြစ်တယ်ချုပ်အကုသိုလ်ဖြစ်တယ် ချို့အပေရောက်ကြောင်းတရားတွေဖြစ်ကုန်တယ်ချို့ကြလည်းဒုက္ခိနာရနိဗ္ဗာန်ရောက်ကြောင်းတရားတွေဖြစ်ကုန်ဒါအကုန်လုံးသိနေတာဒီအာယုံပေါ်မှာမူတည်ပြီးကွဲသွားတယ်ဖိတ်6ပါးဆိုရေတောင်းမြေ6တွေမှာကိုအာတန်ရအာတန်ရကိုယူလိုက်တဲ့အတွက်ကိုယ်မြသွားတယ်နော်အာယုတစ်မျိုးတည်းမှာပဲလောဘအာလောဘရေတောင်းမြေတန်သူကလောဘဖြစ်စရာ ရှုမြင်ပြီးလောဘနဲ့ရှင်တွဲတဲ့အကုသိုလ်စိတ်တွေစေစားရုပ်တွေဖြစ်မှာအာယုန်တစ်ခုတွေ့တဲ့အခါမှာဒေါသအာတနဲ့ပုဂ္ဂိုလ်ဒေါသရေသောမြေတန်တဲ့ပုဂ္ဂိုလ်ကဒေါသဖြစ်စရာလို့မြင်ပြီးတော့ဒေါသစိတ်စိတ်တွေစေစားရုပ်တွေဖြစ်မှာတော့ကိုယ်တန်ရာကိုဆွဲယူပြီးတော့အကုသိုလ်တွေကုသိုလ်တွေဖြစ်ကြတာအဲတော့ဒီ တချို့ကြတော့ဒီအာယုံကိုဆွဲပြပြီးကုသိုလ်ဖြစ်တယ်ချို့ကြဒီအာယုံကိုဆွဲပြပြီးအကုသိုလ်ဖြစ်တယ်နော်ကိုယ်တန်ရာကိုဆွဲပြပြီးဖြစ်သွားတယ်အဲတော့ဆိုင်ရာရေတောင်းမြစ်တွေဘာဖြစ်လို့ဒီလိုအုပ်စုနှစ်ခုကွဲသွားလဲချို့ကကုသိုလ်ရေတောင်းမြစ်အာတန်နဲ့ချို့ကအကုသိုလ်ရေတောင်းမြစ်အာတန်နဲ့ဒီမှာကြည့်လိုက်ကုသိုလ်ရေတောင်းဒါကလောဘဒေါသမောဟဒေါအကုသိုလ်ရေတောင်းမြစ်အလောဘအဒေါသအမောဟဒေါကုသိုလ်ရေတောင်းမြစ် ဒီနှစ်ခုဘာလို့အတန်လဲဆိုတော့သူတို့ရဲ့အကြောင်းတရားတွေရှိတယ်အာယုံတွေ့လာတဲ့ခါမှာကုသိုလ်ရေသောမြေတွေတန်သွားဖို့အကုသိုလ်ရေပြောင်းမျိုးတန်သွားဖို့ထကရများနှစ်မျိုးဖွင့်မှာအကြောင်းနှစ်မျိုးပေါ့အာယောနိတော်မနတိကာရနဲ့ယောနိတော်မနတိကာရဒီလိုဖွင့်လို့ဗျာတွေ့လာတဲ့အာယုံဒီပေါ်မှာ အကြောင်းကျိုးချင်းချင်းဆက်ဆက်မှုနှလုံးမသွင်းတာအကြောင်းမဲ့အကျိုးမဲ့ဗျံမဲ့လားလို့ဆင်ញံနှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်စိတ်ကောင်းမရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကြတော့ဘာဖြစ်လဲလောဘရေတောင်းမြင့်ဒေါသရေတောင်းမြင့်မောဟရေတောင်းမြင့်ကအကောင်းနေအကောင်းနေတော့သူ့တဏ္ဍာမှာအကုသိုလ်တရားတွေအကုသိုလ်စိတ်စားရုပ်တွေဖြစ်လာမှာဆင်ញံနှလုံးသွင်းရမယ်တွေ့ကြုံလာတဲ့အာယုံပေါ့ စိတ်ညနှလုံးသွင်းတတ်မယ်ကြိုးကြောင်ဆက်ဆက်တွေးခေါ်တတ်မယ်စိတ်ကောင်းနှလုံးကောင်းရှိမယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာအာလောဘအာဒေါသအာမောဟကုသိုလ်ခြေတော်မြင့်အာကောင်းပြီးတဲ့ကုသိုလ်စိတ်တွေစေစားရုပ်တွေဖြစ်ငါဝိပဿနာနည်းနဲ့ပြောရရင်တော့ပိုကောင်းတော့ပေါ်သမျှအာယုတွေမှာတတိလေးနဲ့နေမယ်တတိညာလေးနဲ့နေမယ်ဆိုရင်နော်ဝိထိအားလေးလှမ်းကြည့်လိုက်ပေါ့ဝိထိစရာလေးနဲ့လှမ်းကြည့်ပုံမြင် ဒီဝိသီဆရာဝိသီဆရာလေးနည်းနည်းလေးတင်ကြည့်ပါလားအဲဒီမှာကြည့်လိုက်ဒီရူပါယုံနော်ပေါ်သမျှအာယုရူပါယုံဆိုရင်တော့ပေါ်သမျှအာယုံပေါ့နော်ကိုရှိမှမြေရူပါယုံတွေ့မယ်တာတာယုံတွေ့မယ်ကာဏယုံတွေ့မယ်ရာသာယုံတွေ့မယ်ဖုဒ္ဓဘာယုံတွေ့မယ်ပေါ်သမျှအာယုံဒီပေါ်မှာတတိရှိနေမယ်ဟုတ်လားဒီကြားအတွင်းမှာပြေစောင်းဆိုစကုညံတောင်းတဲ့တန်နေတာဟုတ်တော့ပေါ့ဒါယူပါယူ တတ္တဝိကြတော့ရှင်စောကသောတဝိညာဉ်တံတေတဏိရဝုထောဒီတိုင်အောင်ကဘုန်းကြီးတို့ကုသိုလ်ဟာကုသိုလ်မဖြစ်သေးဘူးတတိထားနေနော်ဒီဝုထောရမှာတတိလွတ်သွားရင်ဒီဘက်ကကုသိုလ်ဇော်ရီလာ ကုသိုလ်စိတ်တွေလာအကုသိုလ်စိတ်တွေပေါ့တတိလွတ်သွားရင်အကုသိုလ်ဇော်အကုသိုလ်စိတ်တွေလာမှာတတိရှိနေမှာဉာဏ်ရှိနေမှာဆိုဒီဇော်တွေမှာကုသိုလ်ဇော်တွေဖြစ် ဒါအောင်ပြောလို့အမတ်တတိနဲ့နေတဲ့ပုံပုံများဒီကြားတွင်မှာကိုယ်ရှုမှတ်နိုင်ရင်ဒီဘက်မှာ ကုသိုလ်ဆိုဒီကြားတွင်မှာပဲရပ်သွားနိုင်တာပေါ့နော်ပြတ်သွားနိုင်တာတခါတလေလည်းတတိအကောမြင်မြင်ကများနဲ့ရပ်သွားနိုင်တယ်ဒီနေရာမှာမရဘူးဆိုရင်လည်းတန်အာယုလက်ခံတဲ့ချိန်အာယုစုံစမ်းတဲ့ချိန်အာယုဆုံးဖြတ်တဲ့ချိန်ဒီလောက်နဲ့ရပ်သွားနိုင်တယ်ဒီမှာကုသိုလ်အကုသိုလ်မဖြစ်တော့ဒါမျိုးပြောချင်တာနော် ဒါဝိပဿနာရှုတဲ့တောင်းဝိပဿနာရှုမှတ်တဲ့တတိအကောင်းတဲ့ဘုရားတတိအကောင်းမဟုတ်ဘုရားတမာရီရှိမှတတိအကောင်းဒီလောက်နဲ့ရောက်မှတ်နိုင်တယ်တတိမြဲမှတမာရီရမှတမာရီမြဲရှိမှဒီလောက်ဒီလောက်နဲ့ရောက်အောင်ပြလို့မှတ်လို့ရဒါကြောင့်မို့သမခစားကတော့အာယုတကူကဆွဲပေါင်းမြဲပေါင်းဒီလိုမှတ်ပါလို့ဒါကိုပြောချင်တော့ဗောနော်အဲပြောချင်တာက အာယောနိတော်မနတိကာရရှိတဲ့ပုဂ္ဂိုလ်များစိတ်ကောင်းနှလုံးကောင်းမရှိတဲ့ပုဂ္ဂိုလ်များတတိလွတ်နေတဲ့ပုဂ္ဂိုလ်များတော့လောဘဒေါသမောဟဆိုတဲ့အကုသိုလ်ရေတောင်းမြစ်တွေအကောင်းနေတယ်တန်းနေတယ်မှတ်တော့အဲဒီတော့အကုသိုလ်ရေတောင်းမြစ်တွေတန်းတဲ့အတွက်အကောင်းတဲ့အတွက်နောက်ကဘာဖြစ်အကုသိုလ်စိတ်စေစားရုပ်တွေဖြစ်မယ်ဒီလိုမှတ်ထားတကယ်လို့ဘုန်းကြီးတို့ကစင်ញံတတ်မယ်နှလုံးသွင်းတတ်မယ်ဆိုရင်တော့ဘာဖြစ်မလဲ တတိတရားရှိနေမယ်ဆိုရင်တော့ကုသိုလ်ရေသောမြစ်တွေအာကောင်းတယ်ကုသိုလ်ရေသောမြစ်တွေအာကောင်းတဲ့အတွက်ကုသိုလ်စိတ်တွေဖြစ်မယ်စေစားရုပ်တွေဖြစ်မယ်နော်ဒီမှာတော့များနားလည်အောင်ပေါ့အရက်တောက်တဲ့ပုံကတရားပေါ့နော်အရက်မူးလာရင်ဘာဖြစ်လဲဒီချိုကြသွေးဆိုးအေးစေးထိုင်တဲ့လူကို တွေ့လာရင်ဘာဖြစ်လဲဆဲမယ်ဒုက္ခပေးမယ် ဘာဖြစ်လို့လဲဆိုသူကလောဘရေတောင်းမြစ်ကတန်းနေတော့ဒီသေးသေးရကိုတိတ်ကြိုက်တာသူမတော့ရမနေနိုင်ဘူးလေတောက်တယ်တောက်တော့ဖြစ်လို့စိတ်လို့ကိုယ်လို့ဖြစ်တယ်စိတ်လို့ကိုယ်လို့ဖြစ်တဲ့အခါကျဘာဖြစ်နောက်ကပြောရင်ဟာပြောလှုပ်ချင်လှုပ်အဲ့လိုမျိုးတွေဖြစ်လာအဲ့ဒါကိုသူကနှစ်သက်တဲ့သဘောကျစရာမြင်သွားတော့ဒါလောဘဤတော်မြတ်တန်တဲ့တွင်လောဘစိတ်တွေ စိတ်တစိတ်တွေဖြစ်တယ်အဲ့ဒီအကြောင်းမို့အဲ့ဒါမနောကံပေါ့နော်အဲ့ဒီအနေနဲ့တစိဘယ်သွားလဲစိတ်ထဲကနေကျူးလွန်နေကိုမကဘူးကာယကံဝစီကံဒီကျူးလွန်တဲ့အဆင်မျိုးဖြစ်သွားတော့ပေါ့သူများဆဲမယ်ဆိုးမယ်အရွက်တိုင်းမယ်ပြောင်းလောင်းမယ်ဒါမျိုးတွေဖြစ်မှာဒါကိုပြောချင်တော့ဒေါသရေတော့မြေတန်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲအဲ့လိုတွေ့လိုက်ရင်သူကသူ့ကိုဟိုလားရန်လုတ်တယ်ကြီးမြင်နေတာ ကောင်းကောင်းမေးလေသူနေရအကောင်းထင်အဲကြောင့်ဒေါသနဲ့တုံ့ပြန်တယ်ဒေါသနဲ့တုံ့ပြန်တဲ့ခါကျဘာဖြစ်နောက်ကသူ့ရဲ့မူရတွေကဖြစ်ပေါ်လာတော့မောဟရေသောမြင်တန်တဲ့ကိုအကောင်းဆုံးအကြောင်းကြောင့်ဘာမှနားမလဲနော်ဘာတိပစာနေမယ်ဗုဒ္ဓတွေလောက်မယ်အဲကြောင့်အဲ့တော့ဒီလောဘဒေါသမောဟနော် ဒီ၃မျိုးကိုယ်ပြင်မဲ့ဒီ၃မျိုးလုံးဟာဘယ်ကိုအရင်ခံပြလဲဆိုအာယောနိတော်မနိတ္တကာရကြောင့်ဖြစ်တယ်ဒီလိုမှတ်ထားပါတော့အလောကရေတော်မြင့်တန်တဲ့ပုဂ္ဂိုလ်ကတော့ခုနမိုးရေစေဝါကြည်ပဲကြည်ပေါ့ဟောဒါတွေတောက်နေတော့ဒုက္ခဖြစ်မှာပဲအရှက်တရားတွေဖြစ်နိုင်တယ်အကြောက်တရားတွေမဲ့သွားနိုင်တယ်အရှက်တရားတွေကင်းမဲ့သွားတယ်အကြောက်တရားတွေကင်းမဲ့သွားတယ်ဒါတော့ငါတော့ရှောင်မှပဲဒါတွေဆွတ်လို့မှပဲ မတော့ဖက်နေမှပဲဒါမျိုးလေးမတော့ဖက်နေပြီးငါတို့ကောင်းတရားတွေကျင့်မှပဲသီလတွေပြီးဆောင်လုပ်မှပဲသမာဓိတွေပြီးဆောင်လုပ်မှပဲပညာတွေပြီးဆောင်လုပ်မှဒီလိုပေါ့ဗျအဲ့လိုဖြစ်တယ်အာဒောသဧသောမြအာတန်တဲ့ပုဂ္ဂိုလ်ကနော်ဒါလဲဆိုတော့ဒီတောက်ဆံမှုရနေတဲ့ပုဂ္ဂိုလ်တွေကြည့်ပြီးတော့လောတောက်ဆံမှုရနေဒုက္ခတ္တဝါဖြစ်ဒုက္ခိတတ္တဝါဖြစ်မြင်တော့ပေါ့ ဒါကိုသူကသိခံနိုင်တယ်ခွတ်လွတ်နိုင်တနာစိတ်တွေထားနိုင်တယ်မေတ္တာတရားတွေထားနိုင်တယ်ဒါမျိုးလေးမောဟရေသောမြေတန်တဲ့ပုဂ္ဂိုလ်ကြတော့ဟုတ်လားဟောအသိညာအာတနာကကြတော့ဒီမူရင်နေတော့အကုသိုလ်တရားတွေမေ့လျော့နေမယ်ရှက်ကြောက်တရားတွေကင်းမလုံတဲ့နာတွေလုံနိုင်တော့မယ်ဒီဘက်ဘဝမှာလည်းဟုတ်လားကဲရစရာပြည့်ဖြစ်တယ်လို့နောက်ဘဝဘဝတွေမှာလည်းအကျိုးဆက်ရောက်မှမကောင်းနိုင်ဘူး အဲတော့ဒါတွေသူကဆင်ခြင်ပြီးရှောင်ကျင်တယ်နော်ဒါကတော့သုတ္တမယညာနဲ့အဲရနေစိတ်ဓာမယညာနဲ့အဲရနေဘာဝနာမယညာနဲ့တကယ်ရှောင်ကျင်တဲ့အနေထားမျိုးကျင့်ကြအထောက်တာအဲတော့ပြောချင်တာကအာလောဘအဒေါသအမောဟဆိုတဲ့ဟိတ်သုံးမျိုးကလည်းယောနိတော်မနိတိကာရအကြောင်းဖြစ်တယ်ဒီလိုမှတ်ထားဖို့ဗျအဲတော့ဒီသဘောဖြစ်စဉ်တွေကြည်လိုက်ရင်တော့အပျော်ခံစားမှုဝေဒနာကိုအဓိကထားပြီးတော့ ဆုံးဖြတ်တဲ့အတွက်ယောနိတော်မနတိကာရဖြစ်တယ်အယောနိတော်မနတိကာရဖြစ်တယ်လို့မှခုနကလောဘဒေါသမောဟအလောဘအဒေါသအမောဟဆိုတဲ့တရားတွေကြဆင်ញင်သုံးသပ်မှုတတိပညာရှည်စွာပြုပြီးတော့ဆုံးဖြတ်တယ်အာယောနိမနတိကာရဆိုတာကတတိလို့ချင်းကြောင့်ဖြစ်တော့ယောနိတော်မနတိကာရတတိပညာရှိခြင်းကြောင့်ဖြစ်တော့ဒါကြောင့်မို့ တတိလွတ်တော့ပါလေလောဘဒေါသတွေဟောတွေအာကောင်းတော့ဗျာလောဘဒေါသမောအာကောင်းတော့အာယောနိတမနတိကာနာဆိုတဲ့အကြောင်းတရားဖြစ်လာတာပဲဟောတတိရှိနေတဲ့အခါကျတော့မှန်မှန်ကန်ကန်ဆုံးဖြတ်စဉ်းစားတွေ့ခေါ်ယောနိတမနတိကာနာဖြစ်လာတာဒီလိုမှတ်ထားပါဦးအဲတော့ရေတောင်းမြင့်နှစ်ခုပေါ့နော်ကုသိုလ်ရေတောင်းမြင့်နဲ့အကုသိုလ်ရေတောင်းမြင့်နှစ်ခုဝေချမှုပေါ့အဲဒီကလောဘဒေါသမောဟ အခြေခံပြီးတော့ဟုတ်လားဖြစ်တဲ့ရေတောင်းနေရဘယ်တော့မှသူကပြီးွားတယ်လို့မရှိဘူးဟုတ်လားရတယ်လိုလေပဲမပြည့်ဘူးအလောဘအဒေါသအမောဟဆိုကုသိုလ်ရေတောင်းပြီးအခြေခံထားတဲ့ပုံပုံများတော့ပြီးွားနော်ဘယ်အာယုံမဆိုဖြတ်တောက်နိုင်တယ်ဆွလွတ်နိုင်တယ်ဒါမျိုးမှတ်ထားအဲ့လိုကြွယ်ပြောင်းမှတ်ထားမှာပေါ့ဗျာ။ နော်ကုသိုလ်ရေတောင်းမြစ်အကုသိုလ်ရေတောင်းမြစ်ကနော်ဘာဖြစ်လဲလောဘဒေါသမောဟတရားတွေခြေခါနေတဲ့အာယုန်တွေဘယ်အာယုန်မှသူကပြီးွားတယ်ရတယ်လို့မရှိဘူးအမြဲမပြတ်ခံစားနေချင်တာရလေလို့လေရလေလို့လေကုသိုလ်ရေတောင်းမြစ်လောဘအလောဘအဒေါသဆိုကုသိုလ်ရေတောင်းမြစ်ခြေခံပြီးအာယုန်ကိုယူတဲ့နေရာမှာကြတော့ဗာလေဒီအာယုန်တွေကို သူက ဆွလွန်နိုင်တော့ပြီးွားတော့မဆွလွန်နိုင်မပြီးွားနော်ဒီဒီအောင်နဲ့ပတ်သက်ပြီးကန့်တတ်နိုင်တယ်ရနိုင်တယ်ရနိုင်တော့ဆွလွန်နိုင်တယ်ဆွလွန်နိုင်တော့လုံးဝလုံငိမ့်ချမ်းသာတဲ့အနေထားမျိုးတွေရောက်နိုင်တယ်ဒီနေ့ဒီလောက်နဲ့တင်ကြအောင်နော်ဒီနေ့ဟောပြောဆွဆွမားတဲ့တရားတော်များကိုကြားနာကြရတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ဘုရားပေးတဲ့စုနဲ့တေဝဘုရားပါသိရှင်ဘုရားပါတုပါတုပါရှင်ဘုရားအလူရှင်စရင်ကျညာခွင့်ပြုပါဗျာကောင်းပါပြီဗျာ